ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်း၌1380ခုဝါကောင်လာပြီးဥပုံနေ့9ရက်8လ2009ခုနှစ်တွင်ဟောကြားတော်မူသောဥပုပ်သီလရဲ့ပါရမီတရားတော်သီလယူကြအောင်စုနော်မစကားပြောကြစုသီလယူကြအောင်စုသီလယူကြအောင်စုကဲသီလယူကြအောင်စုသီလယူကြအောင်စုဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ ဘုရားကုံတရားကုံတန်ခါကုံတို့ကို အာယုံပြု၍ညီညာဖြပြကြောကြပါစို့ခမညာဩသာ ထိတံဒုံရှာခိပမေဝသမိစတုတာပေပူရင်တုသင်္ကပါသံတော်ပဏရတောယထာဒုံရှာဒုံမာကံတင်ဒါယကာဒါယကမပေါင်းတို့ဤအိဖိတံအလိုရှိတိုင်းသောပဋ္ဌိတံတောင်းတတိုင်းသောသုရုစုမြအပေါင်းသည်ခိပမေဝသ လင်းများစွာတာလင်သမိတ်စတုဖြီးပြီးဆုံးကြပါစေ။ပါဏရာတော်15ရက်မြောက်ဝါကုံလပြည့်နေ့၌ဖွတ်ပေါ်၍လာသောစံတော်ရထာလပြည့်ဝန်ကဲ့သို့တုံရှံတုံမာကံတင်ထာယခါထိုင်မှာပေါင်းတို့ဤတပိခါသိငုံသောတင်ကပ္ပအကျံစီမန္တမြတို့သည် ပရိပူရင်တုပြီးဝါကြပါစေကဲတီလာတောင်းအာမန်တိဆုအာမန်တိတိရိနာသဟာအသင်္ဃာသမ တို့ရှိခိုးတာတို့ညာနေလဲရှိခိုးနေတာပဲတရဏဂုံယူတော့မှာမို့တရဏဂုံကဖျားပွင့်မှတရားပေါ်တာဟုတ်နော်အဲ့တရားတော်တိုင်းလိုက်ကျင့်မှတန်ခါဆိုတာပေါ်တာအဲ့တော့တရဏဂတရဏဂုံသုံးပါးရဲ့ပိုင်ရှင်စိတ်ဖျားတော်မူတရဏဂုံယူမဲ့ကြရင်ဖျားအရင်အာယုံပြုတ်ရတယ်ဗျဟင်းအဲနမောတာတာကြီးကသူ့လိုလိုက်မဆူနဲ့ကိုကိုယ်တိုင်သဘောပေါက်ဟုတ်ကလားဗျ မှန်ပါဗျာဟင်အဲ့တော့ရှိကတန်ဃာကနမောတတလို့ဆိုင်ပြလိုက်ရင်သူကဒါတို့ဖရာအဲအာယုံပြုခိုင်းတာဆိုဖရာအာယုံပြုဆိုတော့မှန်ပါဗျာဟင်ဒါမှမဟုတ်သူတို့ဘာတို့နမောတတအပြည့်ပြိုင်ပွဲဖြစ်တာများဟုတ်တယ်နဲ့သူရင်ပြီးအောင်ငါရင်ပြီးအောင်ဆိုပြည့်ပြိုင်ပွဲလုပ်တာမဟုတ်ဘူးလားမှန်ပါဗျာဟုတ်တယ်နဲ့လုံးတလားခဏတို့ရန်ကိုလုံးပါဗျာလုံးမှာပါဗျာဟင်ဟင်သူရင်ပြီးအောင်ငါရင်ပြီးအောင် ပါတော့နောက်ကြနေရှက်စရာကြီးတယောက်ထဲဟုတ်ထင်တယ်ဟုတ်ပါပါဗျာနမောတတဆိုဘုရားအာယုံပြုခိုင်းတာခင်ဗျားတို့ဟင်ဒီတိုင်းကြီးလိုက်မဆိုနဲ့ဟင်ကဲဘုရားအာယုံပြုကြဆိုနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတ ရဏကုံသောတိကြသုဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယံဘိဗုဒ္ဓံတရဏံကိသာမိဒုတိယံဘိဓမ္မံတရဏံကိသာမိဒုတိယံဘိသံဃံတရဏံကိသာမိဒုတိယံဘိဗုဒ္ဓ တိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတိတရဏကမနာမဟာပြိပုဏ္ဏံတာဂတုယူထားတဲ့တရဏကုငူဟင်မပြောပြအောင်အောင်မေးဖို့တတိထပ်ပေးတာနော် ဟုတ်နော်ဟုတ်နော်တို့တရဏဂုမခံငင်ကလည်းရမဟာဝရာမိတံဝရိထရှိကပိတ်ပြီးတော့တခါတတိပေးသေးဟုတ်နော်ဟင်ရာအချင်းစကားကိုအဟာငါတိဝဒါမိဆိုတော့မဲတန်ထုံငါဆိုမဲတကားကိုတုံမေးတင်တကားတကမတို့ဝရိထလိုက်ဆိုကြဒီလိုမပြောလဲဆိုတော့ဆိုမှာပဲမဟုတ်ဘူးလားမပြောလဲဆိုမှာပါရဟုတ်ဗျာဟင်ဘာလို့သာပြောတော့ တရဏဂုံမှာစိတ်လွတ်ကိုလွတ်နဲ့လိုက်ပြီးဖူမှာဆိုလို့တတိပေးတာဗုဒ္ဓံတရဏံကိစ္ဆာမိစိတ်မပါဘူးမတီးဘူးခင်ဗျားတို့နော်ဓမ္မတရဏံကြတော့နည်းနည်းလေးစိတ်ကဝင်လာတယ်တီးတယ်တန်ခါတရဏံကိစ္ဆာမိကြမတီးကြမှုအပြင်ထွက်ပြေးလို့စိတ်ကဟင်တီးပုံပေါ်ပါမလားတို့ဟာလေအဲမပေါ်လို့စိတ်မချလို့ဒုတိယပြီးတတိယပြီးထားလုပ်ပေးရတာ ဘာអော်တော့ခုမအာဟေးတို့ဟိုဘုန်းကြီးများကြတော့ကမောဝါမှာသုံးညင်ဖတ်ရတာဘုံမမဲဟိုပထမတန်ခါသုံးပါးကသီလမစင်ကြရင်ဟိုယဟန်ယဟန်မဖြစ်ဘူးဒါမို့ဒုတိယအတုံနဲ့များဟိုစင်ကြလို့စင်ကြညာတတိယမှာဒီလူဒီညာဆိုသုံးချိန်လောက်ရတာအဲ့ဒါယဟန်ဖြစ်အောင်လို့ဟိုမှာဟိုတရဏဂုံကလည်းပြီးအောင်ကဟုတ်နော်အဲပြီးအောင်နေမှာဟိုအဲ့ဒီ တရံကိုဟိုတို့ကမဝါလည်းပြီးအောင်မထန်ကရိုင်းကြမတို့လိုမဟုတ်ဘူးတို့လူဆိုးတို့လိုမဟုတ်ဘူးတို့ကြတော့ဟိုအပြင်ပြောနေလိုက်ဆိုရတာကိုဟင်ဟိုဇာလိုတော့တတိလာဒဏိတာပေါ့ဟုတ်ဗျာပြီးတော့လည်းအဲ့ဒီကမဝါဖတ်တဲ့ယဟန်ကလည်းတီလာစင်ကြယ်အောင်မယဟန်မြောက်တာယဟန်လောင်းဟာယဟန်မြောက်တယ်အဲ့တော့တစ်ချိန်နဲ့သိမချတော့၃ချိန်လို့ပါအခုဒီမှာလည်းတစ်ချိန်နဲ့သိမချလို့၃ချိန်လောက်တာ တကယ်လို့ပထမအကြိမ်ကတည်းကစိတ်ရောကိုယ်ရောနှုတ်မှာရှိနေရင်တချီတည်းနဲ့တည်တယ်ဒုတိယမိတတိယမိဆိုစရာတော့မလိုဘူးဟုတ်နော်မတီးမှာဆိုလို့သာသုံးသုံးချိန်ဆိုရတာဗျဟုတ်ကလားလေးချိန်မှဒီမဲ့ဟာတွေထမနောက်ပိုင်းတစ်ချိန်နဲ့တစ်ချိန်ပဲဆိုရတော့မယ်နောက်ပိုင်းဟုတ်ပါမလားဗျာဟုတ်ပါရဲ့ဗျာဟင်တို့ကတော့လေးချိန်လောက်မှဒီကလေးမထင်တာဒါတွေဟင်မှန်တော့တို့ကမယူဖလာတွေများလုံးလို့ပြောတာ ဟင်အဲ့တော့ရှိကလည်းငါဒီတကားဆိုတော့မယ်လိုက်ဆိုကြတတိပါအောင်လို့ပြောတာအမှတ်တမဲ့လိုက်မှာဆိုလို့ဟုတ်နော်ဘယ်တော့တရဏဂုံရေးကြည့်တယ်လို့တရဏဂုံနဲ့သာသနာစားတရဏဂုံပြည့်ရင်သာသနာဆုံးမယ်တရဏဂုံအဲ့လောက်ထိအရေးကြီးပါတယ်ဒီဟိုတိလာယူကန်လေးရှိကဆိုယုံနဲ့မပြီးဘူးဟုတ်နော်တခါယူပြီးပြန်တော့လေတရဏဂုံတီးပြီးပြန်တော့လေတိတရဏကမနာမဟာပြိပ္ပံ ဟင်စာလို့ပြောတာနော်ဟုတ်နော်မြန်မာလိုကတော့ဟိုတိတရဏကမနာဆိုတာယူခဲ့ပြီးတဲ့တရဏဂုံသုံးပါးနဲ့မဟာပရိပုံနာဆိုတာများများပြည့်စုံကြတယ်နည်းနည်းမဟုတ်ဘူးတဲ့များများပြည့်စုံရမှာတဲ့ဟုတ်နော်ဟေးများများပြည့်စုံကြတယ်ဘာဖြစ်လို့တော့တရဏဂုံကိုယူပြီးမသုံးရင်ပေးသူမှလည်းအဖြစ်ရှိကြတယ် ရှိတယ်တို့စစ်နဲ့ပြောရင်တော့စစ်မတိုက်ရှင်တဲ့ပုဂ္ဂိုလ်လက်နဲ့ပေးပြီးအဲ့ဒါကြီးကလက်နဲ့ကြီးစောက်ထိုးလွယ်လူလွယ်ဟိုတိုင်ချိတ်လို့ချိတ်ချိတ်ထားလို့ညာသူလက်ထက်ပါသွားရင်အဲ့ဒီတန်မှုတောင်းဝင်မရှိဘူးလားရှိပါဘူးအေးယူခံရတယ်ဟုတ်နော်အမတ်ခုမတ်ဘောဘောဟင်ဟင်ဘောဒီမျိုးတွေဘယ်လိုမျိုးတွေမှန်းသိဟင်ဟင်အပြင်ဘောဒီမျိုးတွေဟင်အပြင်ဘောဒီဘောဒီမျိုးတွေဟုတ်ပါနော် အပြင်ဘော်ဒီအပြင်ဘော်ဒီတွေတင်မဟုတ်မှာပါဗျာအော်မမထပ်ပါဘူးဗျာဟင်ဟင်အဲ့တော့တို့ယရနာများဆင်တဲ့အခါကျတော့ဥမာမမရှိမဲ့ရှိမဲ့နဲ့ယရနာလေးကိုမိဘများကခုတ်ပြီးတော့ပေးထားတယ်အဲ့ဒါလေးမသူ့ကိုယရနာမစင်ကလည်းဟောဒါကိုတို့ဘလောက်ထိရှာထားရတာနော်တို့ဘလောက်ထိကြိုးစားထားရတာမပြောက်စီနဲ့နော်ပြောမှာပဲပြောမှာပဲခင်ဗျားတို့ဟင် တခါအဲ့ဒီကကျရနာလေးဟိုတို့ဟိုဆိုင်ကဝဲလာပြီးခုတ်လာပြီးဟုတ်လားရောက်လာရဟောနော်ဟောတာဘလောက်ပေးရတာတို့ဘယ်လိုမစားမဲမတော့ဖဲနဲ့ဘလောက်ထိစုထားရတာဟုတ်ဗျာဒီအဲဒါလေးကိုဟောမပြောင်းပြအောင်သိမ့်တတိထားပြီးသိမ့်ပြောအောင်မှာနော်ဟုတ်နော်အပြောမှာပဲခဲဒါခင်ဗျားတို့ယရနာသာသမီတွေဆင်မှုတာပဲဘာဖြစ်လို့ဟိုမဝဲခင်ကလည်းပြောတယ်ဝဲပြီးနောက်လည်းဘာဖြစ်လို့ပြောလို့သိပြီးတော့ဒါတန်ဖိုးကြီးလုံးလို့ ရွှေမို့ရွှေမို့ဟုတ်နော်အဲ့ဒီရွှေကသိမ့်ပါရင်ပါမှာပရမညာပါရင်ပါမှာညပါရင်ပါမှာထင်တယ်ဟုတ်နော်တမိုးကြီးကြီးသလိုထင်တယ်အဲ့လောက်ဒီအရေးကြီးလုံးလို့မပေးခင်ကလည်းကြိုပြောထားတယ်ပေးပြီးနောက်လည်းအဲထပ်ပြောတယ်လို့ပဲဗျဒီမှာလည်းတည်ရတဲ့နာအရေးကြီးလုံးလို့နော်ဟင်ဒါမှများများပွားကြဆိုတာနင်းနေတယ်လားများများတယ်လားများများပါဗျာဟုတ်ကလားဘယ်လောက်များမှာတော့ ဟုတ်မဲ့မထင်ပေါက်ဖဲနေလို့ဟင်ဟဲ့ဘာတော့ဥဆန်ကြီးအဲဥဆန်ကြီးဟာထဲထားရီဟင်ဟင်အနိုင်မဲ့ဆိုတော့ဒုက္ခသူအတူလာမောင်ဆန်ခေါ်တာဟင်သူကအနိုင်မဲ့ဆိုပါဠိလိုအတူလာတယ်ဒါအတူလာမောင်ဆန်ခေါ်တာသူဟင်အဲနင်တို့အတူလာမောင်ဆန်မျိုးတွေအနိုင်မဲ့ဆိုရင်ဟုတ်ဗျာအရေးကြီးလုံးလို့ဘယ်လောက်ပွားရမလဲဘာလို့လို့တရဏဂုံမလို့ တောင်းသည်တရဏဂုံပေးတာကိုသူ့ကြည့်မပေးဘူးသူ့ကိုပွားဘူးတတိနဲ့ပေးထားတာတော့အပမဒေနာတံပါတိတာလာလိမ့်ဦးမယ်နော်လာဦးမှာတတိနဲ့တွဲပေးတာတရဏဂုံဟုတ်နော်ဟုတ်နော်ဟင်တရဏဂုံကြီးလည်းမဟုတ်ဘူးတတိနဲ့တွဲပေးတာအဲ့ဒီတရဏဂုံကြည်သံ3000ကိုကြိုက်တဲ့အတောင်ဟောဒီအပမာရတတိလက်နဲ့နဲ့ပြစ်ကွာပြောတာဟုတ်နော်ဟုတ်နော် အဲ့လိုပြောတာဒါအဲ့ခင်ဗျားတို့ဒီတိုင်းကြီးကင်ထားမှာတလားပြရမှာတလားပြရပါဗျာမြင်ရောပတိမရှိရင်ကြိုက်တာဖြစ်ရင်ဖြစ်မဖြစ်မကြိုက်တာပဲကြိုက်တာမကြိုက်တာမဟုတ်ဖာတိဖာတာပဲမှန်ပါပါဗျာဒီသုံးခုထင်နော်ကြိုက်တာဖြစ်ရင်ဖြစ်မဖြစ်မကြိုက်တာပဲဒါနှခုမဟုတ်ရင်တော့ဖာတိဖာတာပဲဟုတ်နော်အဲ့ဒါရန်သူမဟုတ်ဘူးလားဟုတ်ပါပါဗျာဟင်အဲ့ဒါဝင်ဝင်ဝင်မရအောင်ပြရမှာဗျာ ကြားတော့ဟောအနနာတော့ဟောစားတော့ဟောထီတော့တွေးတော့ဟောတွေးမိကြမိတော့ဟောမပြည့်ရမှာဗျအဲဒီစိမြေပြင်6ခုမှာအဲဒီကြီးစား3000နဲ့အပမာဒတတိနဲ့လက်နဲ့နဲ့ပြစ်ဖို့ရဟောတာလက်နဲ့ပေးတာခဏတော့ဟုတ်နော်ဟုတ်ပါရဲ့ဗျာဟင်ပြစ်ပုံပေါ်ပါမလားဘယ်တော့ကနေပြစ်တော့ဟင်ဟိုခုံးမှာစ조사ရအောင်မယ်နေဟင်ဟင်အဲအဲ့လိုကိုပြရမှာဗျာ တရဏဂုံခံယူတာနဲ့ကမ္မထမ်းထိုင်ခိုင်းတာအတူတူအဲကမ္မထမ်းထိုင်ခိုင်းတာဟုတ်နော်ကမ္မထမ်းထိုင်ခိုင်းတာမှန်ပါဗျာဟုတ်နော်ဘလောက်ထိုင်ရမှာတော့ပထမအရှင်ဖျောက်လူထားတဲ့နိုင်ဝကပထမမဖြစ်မနေထိုင်ရအောင်အမိုင်းနိုင်ဝကအရင်ကဟိုလိုက်သေးဦးမနောက်တော့ဒီနေ့တော့ဧည့်သည်လာသေးလို့လေဒီနေ့တော့ဘယ်သွားရသေးလို့လေနဲ့လောက်မှာခင်ဗျာ ပြတ်တဲ့နေရှုံးမှာတို့ဒီကနေ့တော်ကြတော့သိခါဖို့ယူတော့မယ်ဝိကာလဘောဓနာဆိုတာပါနော်မှန်ပါဗျာယူရတဲ့ပါသလားပါပါဝိကင်းကာလကအချိန်အစာကင်းတဲ့အချိန်ဝိကာလဟုတ်နော်ဝိအထုကာလအချိန်အထုချိန်ဘာလို့အစာကင်းရတော့အထုချိန်မို့အစာကင်းရတာဟုတ်နော်အဲ့တော့အထူးချိန်ရှိရင်တာမန်ချိန်လည်းရှိဦးမှာပေါ့ ကြည့်မနော်တို့ဥပုပ်ကဟိုဘယ်လောက်ဆောင်မှာတော့ခဏဖေးလေးဗျာခေခဏတွေဗျာညာဆိုအဖေတရက်ဆောင်နေနှစ်ရက်ဆောင်နေဒီလိုပြောတာမဟုတ်ဘူးလားဘယ်လိုပြောတော့အဲအခုဘယ်လောက်ဆောင်မှာတော့နဲ့တရက်ဆိုကဲတရက်တတရက်ထားတရက်မှာမနဲ့အာယုတက်ကဟိုထွက်ချင်ရင် ဒီကနေ့မနေ့အာယုန်တက်ကစယူထားရတယ်မှန်ပါပါဗျာဟုတ်နော်မှန်ပါပါဗျာအခု9နာရီမှယူပြီးနေ့ဖြင်က9နာရီမှထွက်ဘယ်တော့မှတရားမဖြစ်ဘူးလိန်နာမှန်ပါပါဗျာဘယ်နှခါလိန်ပြီးပြီတော့ဟာဟာဟာအလိန်နေတယ်ဗျာကြီးဟာရန်ကုန်တွေဟုတ်မှတယ်အလိန်နေဗျာကြီးဟုတ်နော်တရက်လို့လျှောက်ထားတာပဲဟင်အဲ့တော့တကယ်လို့ နက်ဖြင်က9နာရီထွက်ခြင်းနဲ့ဆိုရင်ဟို4နာရီထွက်ခြင်းနဲ့ဆိုဒီကနေ့4နာရီကတည်းကဘုရားရှင်ယူထားလိုက်ပါဒီတိမလားနဲ့ဟုတ်နော်ဟိုအာယုံတက်လို့အစာစားတာနဲ့ဥပုထွက်တာတခြားစီအဲ့ဒါလည်းခင်ဗျားတို့မသိလို့ဟုတ်နော်အာယုံတက်တိုင်းသာဥပုထွက်နေတို့ဘုန်းကြီးတွေနေတိုင်းထွက်နေမှာပေါ့ဘယ်ဟုတ်ဗျာဘုန်းကြီးအာယုံစားနေတာပဲမဟုတ်ဘူးလားမဆိုင်ဘူး ဥပုံနဲ့မဆိုင်ဘူးဟုတ်နော်ဥပုံနဲ့မဆိုင်ဘူးအဲ့တော့တို့မနဲ့၄နာရီကဟိုရဆိုပါတော့ဗျာနေ့7နာရီတွင်ကတာမင်ညအချိန်9နာရီရှိပါတယ်တွေ့ကြည့်ပါဟုတ်နော်9နာရီထင်နော်နေ့7နာရီတိအဲ့ဒါကသွားရလာမယ့်အချိန်ချက်ရပြောရမယ့်အချိန်ဒါတွေအလိုရင်းနဲ့မှားရမှာမို့တာမန်အချိန်စိတ်နဲ့ပြောရင်ခံစစ်ခံစစ် ကိုကိုနေတဲ့ကိုရန်သူမဝင်ယုံပဲဟုတ်သလားခံဟုတ်ပြီလေခုနှစ်နိုင်မဟုတ်လားအဲ့ဒါချက်ချပြုတ်ကြမှာမဟုတ်ဘူးလားဟဲ့လူဘူတမ်းမလုံးကြမှာမဟုတ်ဘူးလားဟုတ်ပါဘူးအဲဟိုကြောင်ကန်ဆိုတဲ့ကြောင်ကန်ဖះအိမ်ကနေသွားကြမှာမဟုတ်ဘူးလားဟုတ်ပါဘူးအဲ့ဒီလိုသွားရင်းနဲ့မှားရမှားပြဒီတရဏဂုံပွားမှာအဲ့ဒီလက်နဲ့ကြီးနဲ့အဲတတိလက်နဲ့ကြီးနဲ့အဲတရဏဂုံကြီးစံ၃တောင်းကြိုက်ထာနဲ့ပြအတူတူပဲမှန်ပါဗျာဟင် ဟိုဘာတော့သူတို့ပြောတဲ့မောင်းပြန်ကဘလောက်ထွက်တော့ဒီကတခါပြည့်၃တောင်း၃တောင်းတွဲထွက်တာ30ထိထွက်တယ်တစ်ချက်ပြည့်30ထိထွက်တယ်မာဟုတ်ဗျာဟင်ဟင်ပြီးတော့တစ်ချက်ပြည့်ထားနဲ့ကိလေသာဘယ်နာဟိုဝင်နိုင်သေးတော့အအကုန်ကိုအတုံးယုံသေးတာနောက်မပြေလို့ပြန်ပေါ်တာ ဟုတ်ဗျတစ်ချက်ပြင်းတော့တစ်ချက်ကုန်တာပဲအဲ့လောက်ဖွင့်တက်တယ်ဟုတ်နော်ဗုဒ္ဓဘွားလည်းဓမ္မသံဃာပါတာပဲဟုတ်နော်ဒုတိယမေတ္တာတရားနဲ့ပေါင်းရင်တရဏဂုံ30ဖြစ်မှာပေါ့ကွယ်ဟုတ်နော်တရဏဂုံ30ဆိုမဟာတရဏဂုံစာကြဘူးမှာပါပဲဟုတ်နော်ဟင်အဲဓမ္မပွားရင်လည်းဗုဒ္ဓနဲ့သံဃာအလိုလိုပါတယ်သံဃာပွားရင်လည်းဗုဒ္ဓနဲ့ဓမ္မအလိုလိုပါတယ်ဟုတ်နော်တစ်ချက်ပြင်းရကုန်ပါတယ်ဟင်အဲပြည့်ထားတဲ့ဘယ်စိန်နာကာရဲတုံး ပအံဘေဂလိကသာမရှိဘူးခေါင်းဖော်နိုင်ဘူးမသေးတာလားရှိမှခေါင်းတော့ဖော်နိုင်ဘူးဒလသာရမ်းနေရင်ဘယ်လိုမှကိုသူတို့ဖော်နိုင်ဘူးအဲ့လိုကိုဒလသာရမ်းအောင်မှာအဲအဲ့ဒီမနဲ့တို့၄နိုင်ထားပါတော့အဲ့ဒီကဟော7နိုင်တိတာမန်ချင်းအဲ့ဒါလှုပ်ရင်းလှုပ်ရှားရင်းနဲ့လောက်အောင်မှာခံစစ်ဟုတ်နော်ဝိအထုကာလချင်း7နာရီကညဖြင့်ကမနဲ့4နာရီတိ18နာရီအဲ့ဒါမနာရဘူး တွေးခြင်းကိုမထားဘူးကိလေသာအတွေးကလာတာတခြားကလာတာမဟုတ်ဘူးချစ်တာပဲကလာတာတွေးမှဖြစ်တာမောင်းနာကောတွေးမှဖြစ်တာအဲ့ဒီအတွေးဝင်ကမရအောင်ကိုလုပ်အောင်ပါလုပ်ဖူးသလားအာပြောတော့ဗုဒ္ဓဘာသာလည်းပြောသေးဘယ်တော့မှနာထားပါနဲ့ကြီးခုမှသိတာတယ်ခုမှသိတာတယ်ဘယ်တော့မှနာထားပါနဲ့ကြီးပေါ့ဟင်ဟောဗျာရန်ကုန်ကရိုင်းတာတယ်ဗျာ အာရန်ကုန်နဲ့ပေါင်းလို့ရိုင်းတာနဲ့တူပါဗျာဟင်ရန်ကုန်နဲ့တူလိုက်လာလို့ရောင်းနေရိုင်းတာနေမှာဗျာအာဟုတ်ပါဗျာဟိုဟိုအကူရာနေမှာပေါ့ဗျာဟင်ဟင်ဟိုဘာတော့ကုသေယောဂဆိုဘူးကူတာပဲမဟုတ်ဘူးလားဒါကုသေယောဂနဲ့ပါတာပြန်ဟင်ဟုတ်ကလားဗျာဟင်အဲ့လောက်ပွားမှာဝိသွားထုကာလာချင်းအထူးချင်းစနေနာရီက နောက်ရဲ့ဟောလာအာယုံတက်ဆို9နာရီထားပါတော့နော်19နာရီအဲ့လောက်ဘွားမှာအပမာဒတတိအဲ့လောက်ယူရမှာနော်အဲ့လောက်ယူရမှာနော်အဲ့တော့ညသာဘာလို့မစားရတယ်လဲမေးမဲခင်ဗျားတို့ထိနာမေးတာဖြစ်မှာဆိုကဲတခုမှန်သွားပြီရံပြောတာနဲ့မှန်ဟုတ်ရံပြောလို့မှန်ပြီးတော့ တွေးတော့တွေးအောင်လေအစားတော့ပေါ်မှာကိလေသာလောကရောက်မခွန်းထားတဲ့ကိလေသာပါပြီခုလည်းကိလေသာထလာပြန်မလားဟာတဏှာနဲ့အောင်လို့မနဲ့သားတဲ့အစာက တနေ့လုတ်တဲ့အာနဲ့အတူတူတို့ရာမှာ တထနဲ့တနေ့စာကိုစားရပါတယ်ပူစားရင်သူကတုတ်သွေးပဲကိုသွားတာဟုတ်နော်ဟုတ်ပါဘူးဟင်း ဒီမနဲ့စားတဲ့အစာသည်တနေ့တာလူသားလုပ်ဖို့အလုပ်တောင်းပြီးဗျညစားတာကတညာလုံးအဲ့ဒါကိုဘိန်းပြူချက်တလို့ကိုအိတ်ပြီးတော့အစီချက်ထားတာချင်းရိုးရိုးရိုးရင်းချင်းစီကိုပို့ပေးရတယ်ဟာညစာကသူပြောမှဟိုဟင်ဒါမို့ရဟန်းကညစာမစားတာအဲအဲ့ဒီကကိုတုံသွေးကိုတူလောင်မှဆိုလို့ဟိုတို့အထုတ်တာယုံမနဲ့ပဲစားရတယ် ဟုတ်နော်မှန်ပါပါဗျာဟုတ်နော်အဲအဲ့တော့ဝိဆိုတာဝိကလညစာဘာလို့မစားရတဏှာနဲ့အောင်လို့တဏှာနဲ့အောင်ပါပါဗျာဟုတ်နော်ဟုတ်ပါပါဗျာသူဒီဘသူတို့တို့အပြမစာတွေတိတ်ခါပုတ်ရဲ့ကြာခံအပြမစာတွေဆိုတာမမြတ်တော့မေလုံးကျင့်ကျင့်တာမဟုတ်ဘူးလားဟုတ်နော်နေတိုင်းတော့ကာမေသူမိစ္ဆာသာရဟုတ်နော်ကာမေသူမိစ္ဆာသာရတော့သူများလင်သူများမရတခြားကာမပိုင်းတွေနဲ့တွားပြောကျွလွန်တာ အပြမဆိုတာကိုလင်ကိုမရနဲ့ကျူးလွန်တာပြောတာဟုတ်နော်ဒါမမြတ်တဲ့မေတုံမမြတ်တာတော့ကိုဟာကိုသိဟုတ်ဗျာအဲ့ဒါကတို့ဒီညစာစားလို့ယာကထားကြွနေရင်ကိုနာမှာရှိတာအကျဉ်းလင်းမရထပြီးခုကျူးလွန်ခုရတာပဲဟင်လင်ကျူးလွန်လို့မရကအထအော်မတလားမအော်ပါဘူးဗျဟုတ်ဘူးပါနဲ့ဟုတ်ဗျာကျူးလွန်လွယ်လို့ ဘာမို့အစာနှုတ်ထားရတယ်ဒီနေ့မှန်ပါဗျာဟုတ်နော်အစာနှုတ်ထားရတယ်အဲထားကြွနေကြချင်းထားကြွမှာဆိုလို့အစာနှုတ်ထားရတယ်တဏှာနဲ့အောင်လို့ဟုတ်နော်ဟုတ်နော်ဟင်ပြီးတော့ကိစ္စနဲ့အောင်လို့အထူးလောက်ရမှာညနေစာစားနေတော့ဟိုဟင်းလေးတုံဒီဟင်းလေးတုံနေပဲ့နေတော့ဟင်ထိုးစင်မဖြစ်နိုင်ဘူးခံစစ်ဖက်ပြန်ဖြစ်မယ်မှန်ပါပါဟုတ်လား အဲ့တော့ထိုးစစ်လုပ်ချင်တာမဟုတ်ဘူးလားမှန်ပါဗျာကိစ္စနဲ့အောင်လို့ဟုတ်ပြီတဏှာနဲ့အောင်ကိစ္စနဲ့အောင်ပြီးတော့အဲ့နဲ့အောင်ဒီ၃ချက်ခေါ်ခေါ်ညသာမစားရတာဟင်ညသာမစားတာဟောဒီ၃ချက်ကြောင့်ညသာလည်းမစားဘူးအဲစာသာနဲ့ပေအိမ်ရင်ဘာထုတော့ဟင်ဟင်အစားရတာစားရတာမခံနိုင်ပေအိမ်ပါရဟုတ်တယ် ဟင်အိမ်ထဲအောင်လုပ်ပါတယ်ဆိုမှဟင်အိမ်ထဲအောင်တို့ဟိုရန်ကုန်ခုမဟုတ်ဘူးအခုတော့ဟုတ်ချင်မဟုတ်မှာတို့တို့ကကြားခဲ့ဘူးသားမတွေ့ခဲ့ဘူးဘူးညဆောင်တဲ့ကလာကဘယ်တော့မှညထမင်းစားစားဘူးငိုလေးနဲ့လက်ဖေးလေးလက်ခွာလေးနဲ့ဥပေါမုံလေးနဲ့ဓာတ်နဲ့ပြီးတာတညာလုံးသူကစောင့်ရတာကိုဟုတ်နော်တညာလုံးသူကစောင့်ရမှာကိုရှေခေကကလာတွေကတောင်းဝန်ကြီးတယ်လေ ဟုတ်ဗျာဟင်ညစာမစားဘူးသူတို့ကအဲ့ဒီနိုလေးနဲ့ပေါမုံလေးတစ်ချမ်းနဲ့ပြီးပြီမနဲ့သူဂျူဒီရင်ထွက်ပြီးဆိုမှအဲ့ဒီမှာပေအောင်အိတ်အဲ့ဒီကနေနေကင်းဝအောင်စားတာပဲညစာမစားတာအိတ်နဲ့အောင်ဟုတ်ဗျာဟင်ဟုတ်နော်ဟင်အဲအစားကြီးရင်အိတ်ချင်တာပဲအဲ့အိတ်ကြီးရင်လည်းထပ်စားတာပဲ မှန်ပါဗျာသူတို့နှစ်ခုကဟင်အဲ့ကြီးရင်လည်းထဆာတာပဲအစားကြီးရင်လည်းအိတ်ချင်တာပဲအမီးပြခုံပြပြသူတို့နှစ်ခုကဒါမှမဟုတ်အစားကိုရှောင်ရနေရတဲ့ရာမှာဆိုဘောဓနာမတင်ညို့ကိုစားနိုင်တဲ့ဟာလေးနဲ့ကြည်စားရတယ်ဟိုကောင်းနိုင်မစားရဘူးအစာကြီးလေးပြည့်ရောတို့စာကပြောတဲ့အတိုင်းဆို စားနိုင်တာတဲ့၄၅လို့လျှော့ပါလို့စာကဆိုထားပါတယ် သို့တော့ဒုက္ခိနဲ့ကြတော့၃လုံးလောက်လျှော့ရင်တော်ပါပြီလို့ဆိုပါတယ်စားနိုင်တာတဲ့၃လုံးလောက်လျှော့ပါဒီလောက်၃လုံးလောက်စားရင်ရသေးတယ်ဆိုတဲ့နေရာရလိုက်ပါတဲ့အဲ့ဒီစားရည်လေးထည့်တော့ပါတဲ့မှန်ပါဗျာဘာဖြစ်လို့လို့ဟိုရေလေးတောက်ပြီးတော့အစာသုံးလုံးလောက်ခြံထားမှသွားရင်လာရင်သူကအထက်နဲ့အောင်လဲပတ်တာလေးအစာမှန်ပါပါဗျာတင်းအောင်စားထားတော့ရေတောက်ကားထွက်သွားမှာပေါ့ဟင် အဲ့တော့အောက်ကတော့နတ်တယ်အဘောကမနတ်ဘူးဖြစ်သွားမှာပေါ့ဘယ်နဲ့တော့ဗျာအောက်ပါကြီးသဗျာဟေးကြီးသဗျာဟုတ်ကလားဗျာဟေးအဲတို့ရာများကျတော့သုံးလုံးလောက်လျှော့စားရတဲ့ဗျဓမ္မခန္ဓာကိုတွက်လက်ထားဟေးသွားလို့လာလို့လည်းအိမ်မှာပေါ်ပါတာဗျဟုတ်ကလားအဲ့တော့ဝိကာလဆိုတာအဲ့ဒါဟောအပြမဆိုတာမများသောမေတုံကျင့်ကိုကျင့်ပါ အဲ့ဒီအကျင့်ကိုမကျင့်သာအောင်လို့ဟောဒီတဏှာကျော်တဲ့ဝိကာလကိုပယ်ရသည်ဟုတ်နော်ဟိုဟိုပြောကြဆိုရင်တော့ယူနေကြ၅ပါးတဲကနေနံပါတ်3မှာအပြောင်းလဲဖြစ်တဲ့အတွက်ဟိုမှာ3ခုတိုးရတာနေသာဂီတဝါရီတပြန်ကြည့်ပါအဲ့ဒါလည်းတဏှာထားကြောင့်ပါဆိုလိုပါပဲမှန်ပါဗျာအပြမထိန်းတာပါပဲဥစ္စာတယေနမဟာတယေနသာလို့တော့ဥစ္စာဆိုတာပြင့်တယ် တယနာကအိယာနေရဟုတ်နော်မနေရဘူးမဟာတယနာမဟာမြတ်တာတယနာကအိယာနေရမြတ်တာသွားကိုဒုက္ခိနဲ့ပြောရင်တော့ဆိုဘာတို့ငွေရတို့ဤကနေငိတ်ကနေရာကထမှာပေါ့မှန်ပါပါဗျာမြင့်တဲ့နေရာနေတော့မာနတက်မှာပေါ့ကြည့်တင်းတို့ငါနဲ့တူတူလားဖြစ်မှာပေါ့မှန်ပါပါဗျာတောင်ဘယင်းဖြစ်ပေမဲ့ဒီကနေ့ပလင်ပေါ်ကိုဥပုသ်ဆောင်ဝင်ရင်မတက်တော့ဘူး ငန်းကြမ်းပြင်မှာဟိုလဲတော်ဟိုတို့ဘာတော့ဟိုရေလဲပစိုးလေးကြမ်းဥပုပ်ဆောင်ကြမ်းကင်းမှာခင်းပြီးအဲ့ဒီမှာပဲဘယင်ကနေတော့တာယာသမန်ချရတဲ့မှန်ပါပါဟုတ်နော်မြင်တဲ့နေရာမနေရဘူးမာနတက်မှာဆိုလို့မြတ်တဲ့နေရာမနေရဘူးတဏှာထမှာဆိုလို့ဤကတဲ့ကျင့်ကတဲ့ဆိုမထနိုင်ဘူးလားအဲ့ဒါတွေ့ဟင် အဲ့တော့ဟိုကျန်တဲ့သုံးပုဒ်ကအပြမစာရိနံပါတ်3ကိုတို့ကမေတုမိစ္ဆာစာရနေရလဲတဲ့အတွက်ကြားခံယူရတာကြီးတယ်ဟုတ်နော်နေတိုင်းတော့ကမေတုမိစ္ဆာစာရမဟုတ်ဘူးလားဗျဒီကနေ့တော့အပြမမဟုတ်ဘူးလားဗျပြီးတော့နေတိုင်းကြတော့ဒီ၅ပါးကြတော့သီလနော်၅ပါးသီလဗျဒီကနေ့ကြတော့ဥပုပ်တော်သီလဗျဥပုပ်နဲ့တွဲတယ်ဗျမှန်ပါဗျာဒီကနေ့ရိုးရိုးသီလလားဥပုပ်တော်သီလလားဥပုပ် ဥပုဒ္ဒောတိလမို့အပြမကိုရှောင်ရတာအပြမရှောင်တဲ့အတွက်ဟိုသုံးခုထပ်တိုးရတာဗျဟုတ်နော်ဝိကာလရဲ့နိသကိတာရဲ့ဟိုဟိုဘက်ကဟိုဥစ္စာသေယနာရဲ့လေအဲ့ဒီသုံးခုထပ်တိုးရတယ်အဲ့ဒီအပြမကြောင့်ကြာခံကြာခံတိုးရတာဗျမမီလားဗျမမီပါဘူးဗျာဗျာဒီရန်ကုန်လေးပြောပူပြီးလက်ဝင်နေထင်တာပါပဲဟင်ဟင် တော်တော်ဘာတော့မူကားပေါ်ရောက်ဝကုန်မေးမယ်ဟာဒီမမေးပါဘူးခင်ဗျာအဲဘယ်မေးလိမလို့မြတ်ကဆက်တဲ့သွင်းထားတာဟင်ဟင်โอ้မိကောခမရတို့ပေါ်လာမိပါမိပါပြောသလိုပေါ့နင်းဥဘောဒီတော့ပြောနေဆုံးပြောဘူးလေဟောဒီဟောဒီတို့ပဲလို့ပုတ်ပြတယ်ပန်ထူတာကိုတို့ကမိပန်ခေါ်တာဟုတ်မိပန်မိပန်မိပန်ဟင်အဲနင်းဆရာတော့မပြောနဲ့တော့ ငါပြောတာဒီဆိုပြောဘူးတဲ့လုံးပြအာခုမှကြိုးစားကြိုးမာတဲ့ဟုတ်ပါမလားသမီးနဲ့လုံနိုင်ပါမလားအောင်မအင်းအင်းအင်းဟိုတော့နေမောသေးလို့ကနေလာအောင်မှာအင်းဟုတ်ကလားဗျမဒီလေးတည်းရဲ့တို့ဟာခေါ်တာပေါ့သမီးကကြောင်းညအားဆိုတာအဲ့ဒါကို အာတာပီဝရိယလို့စာလို့သုံးတယ်ကြောင်းညအားရှိနေရင်သွေးဆူတာပဲကြောင်းညအားချလိုက်ရင်သွေးအေးသွားတာပဲထိုင်းတာပဲ ဟုတ်ဗျာဟင်အဲကြောင်းကြဆိုင်အားဆိုတော့အာတာပီဝရိယလို့သာလို့သုံးတယ်မှန်နေမှတဲ့နောက်ကတိအမှန်မလွတ်အောင်ကြောင်းကြဆိုင်နေတဲ့ဝရိယအဲ့ဒါအာတာပီဝရိယအဲ့ဒါကိုစေတသိကဝရိယလို့ခေါ်တယ်ဘဏ္ဍာကြီးထိုင်မယ်ကွာဘလောက်ကြီးထိုင်မယ်ကွာအဲ့ဒါကကိုကိုဝရိယကိုဝရိယကနောက်လိုက်အရင်ကြီးစေဝရိယကတော့ခုနဝိကာလလေ19နာရီဟုတ်နော်ကြောင်းကြဆိုင်ထားမှာတတိမလွတ်ဘူးအဲ့ဒါပြောတာသမီးက အဲတတိမလွတ်ပါဘူးတတိမလွတ်လို့ရှိရင်ဘာမှမသမီးဓမ္မဓမ္မန္တရဏကိစ္စမိကြီးတယ်ပဲမြင်လို့မြင်နေမှဓမ္မန္တရဏကိစ္စမိပဲကြာကြာလို့မှရမှတ်တင်တာမှဓမ္မန္တရဏကိစ္စမိကြီးတယ်ပဲဟုတ်နော်ဟင်အဲ့ဒီเจ้าညဆိုင်အားလေးပြောတာသမီးကအဲ့ဒီเจ้าညဆိုင်အားကြီးသွေးဒီအများရန်သွက်နေတယ်မှန်ပါပါဗျာဟင်သူသွေးထားလဲကွာနဲ့ပြောလို့ရှိရင်တော့အမဲသားအိုးကြီးနဲ့တူအမဲသားအိုးကြီးကြက်ပြီးချက်ထား အေးရင်ခဲတာဟင်ဟင်အောက်ကမိထိုးတော့ပဲလို့နေတော့ပြန်ပြော်ရောဗျာကြောင်းကြဆိုင်အားကဘိထိုးရတာဟဲ့ရိုးတွင်းချင်းစီကခဲနေတဲ့ဟာတွေဟင်သွေးရဟိုဝရိယချတာနဲ့သွေးရခဲတော့တာဟင်ဟင်ဝရိယချတာနဲ့သွေးရခဲတော့တာဟုတ်ကွအဲ့လိုကိုမချရဘူးသမီးမချတော့ဝရိယဆို တို့ဝေဝဆရာတော်ဘုရားကြီးအမြဲတမ်းဟောတာမချသောဝရိယအဲအကြောင်းကြောင့်ဆိုင်အားကိုပြောတာနော်အဲ့လိုကိုလောရမှာတဲ့ဗျဒီမှန်ပြီနော်မှန်ပြီပါဝေကာလသဘောပေါက်ပြီအဲ့ဒါအရေးကြီးလို့ပြောတာပါဟင်ဒါတရဏဂုံကနေစာပြောသွားတာတင်တယ်ဟင်တရဏဂုံများများပွားဖို့ကစာပြောတာဟင်ကဲသီလာယူကြစို့ပါဏာတိဘာဒာဝိရမဏိသိက္ခာပဒံသမာရိယာမိပါဏာတိဘာဒာဝိရမဏိ ဒိဏဒါနာဝိရမဏိသိက္ခာပဒံသမာရိယာမိအာဒိဏဒါနာဝိရမဏိသိက္ခာပဒံသမာရိယာမိသူကဝါလေအာဒိဏဒါနာအဒိဏမဟုတ်ဘူးအာဒိဏအာဒါနာအာဒိဏဒါနာအာအာဒိဏလာတာအဲ့ဒါကိုသူစားလို့ဖြတ်တော့အာဒိဏအာဒါနာအာဒိဏဆိုတာမပေးတာကိုအာဒါနာယူတာ အဲ့ဒါကိုဝေဒာမဏိမပေးပဲယူခြင်းကိုရှောင်ပါဤလို့ဆိုတာလေပိုင်ရှင်မပေးတာကိုမယူပါဘူးပြောတာလေလာမြတို့သိန်းတထောင်တန်းသိန်းတုပ်ကြီးများတွေ့ရင်ဘယ်လိုလုပ်မလို့ဘာအနင်းကောင်းများနေလူရှိမှုနေမှာတထောင်မှာတထောင်မှာအဟုတ်ကလားဟေးကောင်းမှာနင်းတော့ဗဇတ်မှုနေမှာပါဟာဟေး ဟေးပိုင်ရှင်ကကိုနဲ့နှုတ်နဲ့မပေးတာဆိုရင်တို့ရန်ကုန်မှာတွေ့ခဲ့ပူပါတယ်တွေ့ခဲ့ပူပါတယ်တွေ့ခဲ့ပူပါတယ်အိမ်နဲ့ဝင်တာတော့ဝင်မရစေနော်ပန်ရပါတယ်ကိုသားသမီးအိမ်ဖြစ်ပါစေဝင်မရစေပန်ပါตายငါအိမ်ဝင်ဦးမလို့အဲသူကငါကိုခွင့်မပြုဘဲနဲ့ဝင်ရဘူးဒီသိခါဖို့ဒီသိခါဖို့ဟင်အဲကိုအိမ်ကိုသားသမီးရဲ့ ရေဦးငူလားဘိုးကနေဘက်ကနေဝင်တော့ပါတယ်ဖေးလေးဝင်တော့ပါနဲ့တာကြီးအဲအမေကြီးတောက်ချင်တယ်ကွအဖေကြီးတောက်ချင်တယ်ကွပြောပါအဲတော့ပါတော့ပါပါစကားပြောရင်ပြောမှာပေါ့သူကိုယ်တိုင်ထခတ်ချင်တဲ့ခတ်မှာပေါ့ပေးမှယူပါမှန်ပါပါဗျာမပေးမယူရင်အဒိဏဒါနာပဲမှန်ပါဗျာအဒိဏဒါနာအဒိဏဒါနာကအဒိဏအာဒါနာလို့ပုံဖြားရတယ်မှန်ပါပါဗျာဟုတ်ဗျာဟင်ဟင် အဲ့တော့ကိုသားသမီးအိမ်ဖြစ်ပါစေအိုကွဲအိမ်ကွဲဆိုကိုမပိုင်ဘူးမှန်ပါပါဘုရားနဲ့ပိုင်လို့ပိုင်နေဘာမှလုပ်လို့မရဘူးဟုတ်နော်ပြီးတော့ရန်ကုန်မှာတို့ရှိတော့ငါတွေ့ခဲ့ဘူးတာပြောတာသုံးဘိန်းသမငွေအိတ်ကြီးခရီးတွေကသူ့သုံးဘိန်းပေါ်မှာကျန်ရတာအဲ့ဒါကြည့်ကြည့်ပြီးဘယ်သွားလို့အဲ့ဒီလူဘယ်အောင်မှမသိတော့တရင်စာလိုက်သွားပို့ အဲသတင်းစာကနေပြီးတော့ဘယ်နေကားပဲသုံးပင်းနဲ့ဘယ်ကိုဘယ်ကိုသွားပါတယ်အဲဒီမှာသွားတဲ့ပုဂ္ဂိုလ်များဘာဘာဘာပေါ့အဲခါကျမှဟိုပိုင်ရှင်ကပြီးတော့သတင်းစာတိုက်သွားယူပါအဲ့တော့သတင်းစာတိုက်ကမေးတယ်ခဏကဘယ်ရောက်တော့အိတ်ဆိုရင်ဒီအဲ့ဒီတမဘာဘာတို့ညာဘာတို့မေးတာအကုန်လုံးတိကျပြောနိုင်ရင်သတင်းစာတိုက်ကပေးထားလေအာဒိနာဒါနာသိက္ခာပုဂ္ဂိုလ်သုံးပင်းသမားတိဆောက်ထားပြောတာဟုတ်နော်ဟုတ်နော် အာဒိဏဌာနာဆိုတာအဲ့ဒါပြောတာဗျနည်းနည်းနော်နည်းနည်းပါဗျာဒါမှဟိုသူဟာဟိုဘာတို့သူများမသိတာသူကခိုးတာကတော့ဟိုတော်တော်တတ်တိကြီးမှရတာဟင်ဒီဘုကနေဘက်ကနေကိုအင်ဟိုကိုသားသမီးအင်ကတော့လူတိုင်းလူရဲထင်တယ်ဗျမှန်ပါပါဗျာလူတိုင်းလူရဲဗျတတိထားဗျမှန်ပါပါဗျာဟင်အရေးကြီးဆုံးမြတ်ဟောတာလေနော်ဟုတ်ဗျာကဲရှိသွားစို့ တာဗြမစရိယာဝေရမဏိသိခာပရံသမာရိယာမိတာဗြမစရိယာဝေရမဏိသိခာပရံသမာရိယာမိမုဒ္ဒဝါရဝေရမဏိသိခာပရံသမာရိယာမိမုဒ္ဒဝါရဝေရမဏိသိခာပရံသမာရိယာမိမုဒ္ဒဒါလည်းပြောခြင်းသေးတာပဲအာဗြမကတော့ခုနပြောပြီးပြီလေမများတော့မေတုံဆိုတာမဟုတ်တာမမှန်တာမပြောပါဘူးဖောက်နော်ဂတိခန္ဓာတယ်နော်ဒီနေ့ဘယ်လောက်ကြမှာတော့ 24နာရီနော်24နာရီပေါ့ဘာတရက်ဆို24နာရီပေါ့ဟုတ်နော်ဟင်ငဟုတ်ထံပြောအောင်နော် မမှန်တာပြောအောင်နော်ဟုတ်ကလားဗျဒီမှာတော့ဒါဟိုကခဏအလုံးပြအလုံးပြကြံကုန်ကြဟိုကလည်းသူသားလေးယုံထုတ်ရမှာမို့အဲ့ဒီယုံထုတ်ကိစ္စငွေတဲ့ 9သိန်းလိုနေတယ်ကိုကလည်းအဲ့ဒီ9သိန်းလေးနဲ့ဒီကနေ့ဝယ်ဝယ်ရမှာဒါမဝယ်ဖြစ်ကိုမဖြစ်ဘူးဟောဒီလက်ထက်ပါတဲ့9သိန်းနဲ့ဝယ်မလို့ဟုတ်နော်ဟိုကလည်းကိုတဲ့တော်တော်ကိုယဉ်နေတဲ့အရေးကြီးတဲ့ဟိုမိတ်ဆွေဆိုပါတော့တငယ်ချင်းတော့အရေးကြီးဆုံးအရင်နှီးဆုံးတငယ်ချင်းတော့အဲ့ဒါကလည်းသူ့သားလေးအတွက်ဟိုမှာယုံထုတ်ဖို့ ငါသိမ့်လိုနေတာအဲ့တော့ဟောလာပါလိမ့်မယ်ခမစီသူ့မှာခုရုံတော်မှာဖေချင်းဖေချင်းဖေနာကြီးဖေနာကြီးငွေလေး9သိန်းမပါဘူးလားလို့ပြောမယ်ပါတယ်ကျုပ်ဝယ်မလို့မပေးနိုင်ဘူးဆိုရင်ပြတ်ပြီးသေခံပြတ်မယ်ဟိုမှာလည်းသားမီးတောက်နေတာကျိုးနော်ဟုတ်နော်အဲဒီတော့ရင်းနေတာကြီးပဲဟိုကသေရရှင်ကြီးပဲဒီကလည်းဒါမဝယ်ဖြစ်မှမဖြစ်ဘဲနဲ့ ဟုတ်ဗျာဟုတ်နော်မရှိဘူးလို့ပြောရင်လည်းငူသားဆိုင်ဟင်ရှိတယ်မပေးနိုင်ဘူးဆိုရင်ရောမင်းပြက်ပြီဘယ်နဲ့လုံးဟင်ဘာမှမပြောလို့ရမှာလားသမီးတခုတော့နင်ပြောအောင်ပါနင်းနင်းနင်းမဟုတ်တာကွာဘုရားကသင်ပေးပါဗျာတကားလားဒီမာကိုဖြောင်းွယ်ွယ်ရတယ်ဖြောင်းပြီးွယ်ရတာဖြောင်းွယ် လာပြန်ပြီဟင်မဟုတ်တာပြောအောင်ပဲယဟန္တာလိမ်ပြီရှင်မာကသဘကိုတော်ကြီးကဟိုဆုံးခံပြီးတော်လန်းခရီးတိုင်သွားတယ်နော်ဟိုကသခိုးကဘေမသာရမင်းရဲ့ဘာနာတိုက်ကယရနာတွေခိုးပြီးပြေးလာတာနောက်ကမင်းချင်းတွေကလည်းထက်ချက်မကွာလိုက်နေတယ်ဟုတ်နော်နောက်ကလည်းလိုက်နေတယ် ညင်ရင်မိတဲ့နေရာသေမှာပဲလေဟုတ်မလားအဲ့တော့ဟိုတခိုးကလည်းအသက်လူကတော့ရင်မာကိုကတ္တပါကိုတော်ကြီးတော့ဘာတော့ဘာမှနားမလဲဘူးဘေးနာကနေပုတ်ကတိုက်ပြီးတော့ပြေးတာပဲဟင်ဟိုနောက်ကမင်းချင်းတွေကလိုက်လာတော့ရှင်မာကတ္တပါကိုတော်မှန်သိတာပေါ့အဲ့တော့လက်နဲ့တီးပေးကြပြီအရှင်ဘုရားဒီနာကတခိုးတယောက်မပြေးလိုက်ဘူးလားပြေးတာမမြင်လိုက်ဘူးလားတဲ့ဘယ်လိုပြောပြော အဲ့လောက်ကြောမဲအဲအဲအဲဗျာမင်းချင်းအဲ့လိုကြီးသွားပြောလို့ဗျာခဗျာမင်းချင်းအဲ့လိုသွားပြောလို့ဗျာဟင်ဟင်အဲ့ဒီမှာယဟန္တာလိန်နီရနေတဲ့နေရာနဲ့လေခြေတော်ကလေးဘေးကိုရွှေ့လိုက်တယ်ငါဒီနာကတော့မမြင်လိုက်ဘူးဟဲ့ရှင်းသလားရှင်းပါပြီဗျာအာယဟန္တာလိန်နီဗျာဟင် ဟေးဟုတ်လားဟောလိန်ကြီးပြောလိုက်အောင်မွေးတယ်ဟုတ်တော့တခါကြီးအဲလိန်တပ်လားရည်ရပြလိန်တပ်လားဟုတ်ကလားဗျာလိန်တပ်လိန်ကြီးပြောတာဗျာမှားသလားဗျာမှားပါဘူးဗျာမလိမ်ပါဘူးဗျာဟေးလောက်ကြောမဲ့မဟုတ်ဘူးဟင် ဟိုက9သိန်းလောက်မပါဘူးလားမေးတယ်ပြောလိုက်ပေါ့ငါလက်ထဲမပါဘူးအိတ်ထဲထည့်ထားတာလွယ်လွယ်လေးဟာဟုတ်တော့မဟုတ်ကလားဗျာငါလက်ထဲမပါပါဘူးကွယ်ဆိုပြီးတာဟုတ်တော့ဟုတ်ပါဘူးအရန်ကုန်ကြရင်လေရမ်းမဲဟာပြီဗျာ ရန်ကုန်လိမ်မိုးရပေးလိုက်တာဗျအမားနိုင်တဲ့အသာလိမ်ပါတယ်ဗျာဟုတ်ကလားဗျာအေးအချင်းကြကြတော့အဲ့လိုအာယုံပြုရတယ်ဥပမာငါလက်ထဲမပါဘူးလို့ပြောပါဘူးပြောမယ်ဆိုရင်အိဟိုဟာအိထဲပါတာကိုတတိထားပြီးတော့မှ အာယုံပြုတ်ပြီးတော့မှငါလက်ထဲမပါဘူးပြောမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင် ခုနကဟိုကောင်ရှင်မကသဘကိုတော့ယူတဲ့ဒီနာရတာလေးအာယုံပြုပြီးတော့မှဟိုနာရွှေ့ရပြီးတော့ငါဒီနာကတော့မမြင်လိုက်ဘူးဟဲ့ဟင်အရှိမပြေးလေရဲ့ဆိုရင်သူ့ကြောင့်ဟိုတခိုးသိရင်ပါရာဇိကမသိဘူးဟဲ့ဆိုရင်ပါစိတ်အဘဘယ်မှာလို့ဘူးအချင်းကြထဲကြသုံးရတာဟုတ်နော်ဟိုတာမန်ချင်းကတော့လွယ်တယ်ပေါ့အခုလိုချင်းကြကြမလွယ်ဘူးပေါ့ ဒါအချင်းကြကြအဲ့လိုမူတာဝါဒကိုဒီလိုသုံးရတယ်ဟုတ်နော်သဘောပေါက်ပါပြီပေါက်ပါပါဘယ်ကဲရှိသွားဆိုဒုရာမေရေယမေသပမာဒဌာနာဝေရမဏိတေခါဗရံသမာရိယာမိဒုရာမေရေယမေသပမာဒဌာနာဝေရမဏိတေခါဗရံသမာရိယာမိဝိကာလဘောဓနာဝေရမဏိတေခါဗရံသမာရိယာမိဝိကာလဘောဓနာဝေရမဏိတေခါဗရံသမာရိယာမိနိသနိသဂီတဂီတဝါရိတဝ ဝိတုကဂာဒနမာလာကန္တဝိလိပနဂာရဏမန္ဒနဝိဘူဒနာဌာနာဝေရမဏိသိခာဗရံသမာရိယာမိဝိဘူဒနာဌာနာဝေရမဏိသိခာဗရံသမာရိယာမိဒါကနေသသွားကာတာနော်ကာချင်းတီချင်းဆိုတာတချင်းကြီးတာပြောတာနော်အဲတီးမှုတ်ချင်းတီဆူချင်းလားတီဆူချင်းတချင်းဆိုတာပြောတာနော်ဒီမုတ်တာဒုရိယာပြောတာနော် ဟုတ်ကလားဗျာဟင်လိုပါဘူးဒီကနေ့တော့လိုအောင်ဟင်ဘာဖြစ်လို့တော့ဝိပုဒနာဌာနတတ်မဲ့ချင်းတနာရဲ့အကြောင်းဖြစ်လို့အဲ့ဒါဒီဒီဆိုတာຢာကတဟုတ်ထားကြအောင်လို့ဆွနေရဟာမဟုတ်ဘူးလားဟင်ခြေကြောင်းကြက်ရောက်နေဖွဲ့ပြီးအဲ့ဒီခြေစကားကြက်စကားတွေနဲ့ကပြနေတာလေဝိပုဒနာဌာနဆိုတာတတ်မဲ့ချင်းအကြောင်းဖြစ်လို့ဟုတ်နော်ဟင်ဟင်ပြီးတော့ဘာတော့ ဝါရီဒဝိတုကဓာတနမကြည့်ရဘူးမင်းသမီးမင်းသားပြင်ဆင်ထားတာကြည့်ပြီးငါမဟုတ်ဘူးကိုသမီးကိုသားကြည့်တာတော့ပီတိဖြစ်ရင်သွားမယ်အချိုးမဲတော့ဒေါသတို့ရင်သွားမယ်မင်းသမီးမင်းသားမမဟုတ်ကိုသမီးကိုသားကြည့်တာတော့တတိထားဒီနေ့ဟုတ်ဗျာမင်းသမီးမင်းသားမမဟုတ်ဗျာကိုသမီးကိုသားလည်းကြည့်ပြီးတခါတလေပီတိမဖြစ်နိုင်ဘူးလားဖြစ်နိုင်ပါ ဒါပြင်မှာတခါတလေတော့ကိုစိတ်တိုင်းမကြရင်ဒေါသတဖြစ်နေတာပဲအဲဒီနေ့မင်းသမီးမင်းသားမှမဟုတ်ကိုသမီးကိုသားလည်းမကြည့်လေနဲ့ဟင်ဟင်မနဲ့တော့မလားဟေးရပါမလားဟေးရပါပါခင်ဗျာမော်ကြီးနေဟေးဘယ်တော့နင့်မရမှာပဲလှုပ်တော့ဘူးပဲနင်မလှုပ်တော့ဘူးနေဟဲ့နင်ဒါကြလှုပ်တော့ဘူးဟင်ဟင်ကိုတို့ကိုသမီးကိုသားမကြည့်အောင်ဆိုလို့ ဟေးဒါတဏဆိုတာအဲ့ဒါပြောတာအဲ့ဒါဝိဘူတနာဌာနတတ်မဲ့ချင်းတနာရဲ့အကြောင်းဖြစ်လို့ဟုတ်နော်ကြည်ရဘူးဟုတ်နော်ဒါဒီတိခါဘိုးရဲ့အိုးဥသာဒေနာမဟာဒေနာပြောပြပါပြီနော်ကဲသွားစို့ဥဇာတယနာမဟာတယနာဝိရမဏိသိခာပရံသမရိယာမိဥဇာတယနာမဟာတယနာဝိရမဏိသိခာပရံသမရိယာမိဣတာမေပုညံဣတာမေပု အာတဝက်ခေယအာတဝက်ခေယဝဟံဟောတုဝဟံဟောတုဣတမေတိလံဣတမေတိလံနိဗ္ဗာနတနိဗ္ဗာနတပိစယောပိစယောဟောတုဟောတုတေတရဏိနတရဏဂုံသုံးပါးနဲ့သာတကွအထင်္ဂသံပါဏဂတအင်္ဂါရှိပါးနှင့်ပြည့်စုံသောဥဘောတထသီလံဥပုဒ္ဓောသီလကိုသာရုခံကတဝါကောင်းစွာခံယူသောတရားပြီး၍ဓမ္မန္တရဏဂုံသုံးပါးနှင့်တကွရှစ်ပါးသောကျင့်ဝတ်သိက္ခာပုဒ်တော်မြတ်ကိုအပမဒေန မမိမလျော့မပေါ့မဆာသောတတိတရားဖြင့်တံပါတိတမညိုးမချောက်မကျိုးမပေါ့မပြောက်ကြရအောင်ကောင်းစွာဆောက်တည်ဆောင်ထိန်နိုင်ကြပါစေရှင်ပြမေရှင်ပြပါပါ တို့ခုနကဥပုပ်ပြောခဲ့ပြီနော်မှန်ပါဗျာဟင်ဒီကနေ့ဘာဘာသီလတော့ဥပုပ်တော်သီလနေတိုင်း၅ပါးသီလဒီကနေ့ဥပုပ်နဲ့သီလနဲ့တွဲတယ်အဲ့တော့ဘယ်နဲ့တော့သီလစောင့်ရုံပဲလားဥပုပ်ပေါ်ယူမှာလားဘယ်သွားယူမှာတော့ဥပုပ်ကမနှောတဲ့ဘယ်လိုကြီးများယူလိုက်မှာတော့ဥပုပ်လည်းမသိဘဲနဲ့ဥပုပ်ယူမလို့တယ်ဘယ်လိုပြ ရှောင်းကျင်တာသီလဗျလောကရောမဲ့တခုတဲ့လို့တင်ညာဟင်းတခုမတဲ့တခုတဲ့အောင်အာဟုတ်နော်တခုမတဲ့တခုတဲ့အောင်လုပ်ထားအာဟုတ်တယ်မဗျာဟင်သီလကကိုယ်နဲ့နှုတ်နဲ့တောင်းယူတာဥပုပ်ကစိတ်စိတ်နဲ့ဆိုင်တာသီလကကိုယ်နဲ့နှုတ်နဲ့တောင်းယူတာဥပုပ်က စိတ်နဲ့ဆိုင်လေစိတ်ဥပဝါဒပါဠိလိုဥပသွားကင်းစိတ်အာဝါဒကကင်းစိတ်ပြီးနေထိုင်တာအာယုံကင်းစိတ်ပြီးနေထိုင်တာကိုဥပုတ်ဟုတ်နော်မျက်စိရှိ မြင်မှာပဲဘာလဲလို့အာယုံတော့ပါသွားရင်ထွက်ပြီးဥပုတ်ငါဖြင့်ငါတိမဆိုင်ဘူးမှန်ပါဗျာငါကြားလိုက်တယ်ကြားတာကြားတာနဲ့ပြီးရမယ်ဘာပါလိမ့်မလို့ဆိုရင်သွားပြီ အာယုံနောက်စိတ်ပါသွားရင်ဥပုထွက်ပြီအာယုံနောက်စိတ်မပါရအောင်မှန်ပါပါဗျာဟင်ဒီနေ့တော့အာယုံစိတ်သုံးရမှာဟုတ်ကွအာယုံမခံစားဘူးပေါ့ကွအကောင်အကောင်ဟဲ့အဆိုးဟဲ့ဆိုပြီးဒါကိုရတာမခံဘူးဟုတ်နော်ကြည်လာကြတာနာနာတယ်မဟုတ်ပါဘူးစားတာတောက်တာဒီပလင်းတို့မနဲ့စားလို့ရှိရင်လဲသာတို့ဥပမာနဲ့စားရပါတဲ့လဲများအစာမထုတ်ပဲလို့နေတို့ဟုတ်ကလားဗျ တကြွကြွမိမှာပေါ့အဲ့တော့ဘိုက်ထဲလည်းအစာမထည့်တကြွကြွမိမှာပေါ့အဲ့တော့ကိုယ်ဘိုက်ကိုကြွကြွကိုအာရုံပြုစားရတဲ့အဝက်သားသွားမစိတ်မပါဝက်သားနောက်ပါရင်သွားပြီးဥပုပ်ထွက်ပြီးအာယုံတော့ဥကိုဝက်သားအာယုံတော့ပါသွားရင်အဲစားတဲ့ကြက်အာယုံတော့ငါအာယုံတော့အဲ့ဒီအရသာအာယုံတော့ပါသွားရင်ထွက်ပြီးဥပုပ်နှက်ဖြင်ငါထိမနေဘူးဖိတ်ဖိတ်ဖိတ်ဒါပါမလားဟိ ဟင်ဘယ်နဲ့တော့ဟေးသမီးမရမှာသမီးမရမှာသမီးမရမှာအခုမလို့ဘူးလေဘူးလားဟုတ်ကလားအမမကရဲဘူးလေဟုတ်ကလားဟဲ့ဟဲ့ဟဲ့အော်မကူမနာလေဟင်ဟင်အဲသာရာအဲညနေကိုညသာသာမမဟုတ်ဘူးရေတောက်တာတော့သိအေးတာပဲသိကောင်းတာပဲနဲ့ရေနောက်အာယုံနောက်ပါသွားထွက်ပြီးဥပုတ် ထွက်ပြီးဥပုပ်ဟင်မသိဘူးလေကိုဟာကိုသာထွက်သလားမထွက်ဘူးလားထွက်မထွက်ခဏထားပါဦးခင်ဗျရမရအရင်မေးရမှာကဲဗျာကဲဗျာဟုတ်ကလားဟိုကျုံကျော်ကကရင်တန်ဃာတော်လေးရဲ့ရွှေမျိုးတွေညီကောင်မောင်နှမတွေရွှေရောင်းတောင်းလား ဒီလိုပဲရှင်းပြတော့ဟာမလွယ်ပါဘူးမဆောင်တာကောင်းမှာဟာမလွယ်ဘူးကွာမဆောင်တာကောင်းဟုတ်တယ်ပြူလူပြူလူငေါမလွယ်တော့ဘယ်လိုလုပ်ဘလို့ဟုတ်ကလားအနေနဲ့ဘာဘာတော့ကြိုးမှာပဲအကြိုးနေလကားဥပုပ်ကြိုးကြီးနဲ့သွားမှာပဲဟင်နင်းနင်းလူကြိုးတော့ဟောပဲနဲ့တော့ လူကျိုးတော့သွားလို့ကောင်းသလားအဲကြည့်လို့လည်းကောင်းသွားလို့လည်းကောင်းနင်အုပ်ကြီးကျိုးတော့ဟုတ်ကလားဟုတ်ဘူးကျိုးတယ်ပြောလို့ဟုတ်ကလားအေးဒီကနေ့အတွက်ကိုအာယုံတော့မလိုက်ရဘူးညနေဆိုရင်တော့ညနေနဲ့ပတ်သက်တာဆေးပေါ့ဆေးမှာတို့စာလူပြောကြမှာပေါ့ဟင်စာလူကထင်ရခဲတို့တရားတို့ဖတ်လိုက်မကြိုက်ရအတုံးခဲမရှိအောင် ထင်ရဖြစ်ကရင်ဖြောရေးလားဟင်တရားဖြစ်ကရင်တမယာရေးလားအရေးသာတော့ရတယ်ဖမ်တော့အောင်မှန်ပါဗျာဒီမတော့ဖတ်တော့အဲ့တော့ဖတ်စားလိုက်ရင်တောင်တင်းခိုင်မာမှာပေါ့တနာပွားအပိမှာပေါ့အဲ့တော့အရေးလေးကတော့အစာပြေးလားအစာပြေးအစာပြေးစားနေကြမစားရင်ဟောလုံးမှာပေါ့အဲ့ဒီချိန်ကြတော့ညကြတော့အနာစီလူးတဲ့ဥပမာအနာများစီယူစီမလူးရင်တဖြင်းဖြင်းနဲ့ မထနိုင်ဘူးလားအဲ့လိုပဲစားနေကြအချိန်မစားရင်တော့တဖြည်းဖြည်းနဲ့ထနိုင်လို့အဲ့ဒီအနာဖီလူတဲ့ဥပမာလိုကိုဖြစ်နေတဲ့ဝန်းထဲကပူပြီးဖြင်းဖြင်းဖြင်းဖြင်းလေးအာယုံပြုတ်စားရတဲ့ဟိုတံမယာရင်တော့ပါမသွားဘူးမကြီးဖြော်ရင်တော့ပါဘူးပါရင်ထွက်မဲ့ဥပုပ်ထွက်ပြီးဘယ်တော့ဘုထွက်မလို့တော်လေးကြထမင်းဝိုင်းကိုငါလာကြည့်ရင်လေးလားဟင်သမင်းဝိုင်းဘယ်နှခါထွက်မလားဟင် ဟင်သမင်းဝိုင်းကလေးအထွက်မှာမဟုတ်လားဘယ်နှလုံးဟင်ဟင်ဟင်ကြည့်အောင်မှာဗျာတို့သမင်းဝိုင်းနေရထွက်မှာခင်ဗျားတို့ဟင်ပြီးတော့ရှိသေးတယ်ဒီကနေ့ကြမှာခင်ဗျားဟိုတရက်ဆောင်တာလေးဆိုတော့စားထားဗျညတာစားလိမ့်မယ်ဗျာဘိုးတောင်စားသေးဒီကနေ့ဟုတ်တယ်နဲ့ဟုတ်ပါတယ်ဗျာဘိုးတောင်စားသေးဗျာဟုတ်ဗျာဟင် ထင်းများများထိုးမြန်မြန်လောင်မြန်မြန်ကုန်တာမြန်မြန်စားတယ်မှန်ပါဗျာဘာအော်တော့ထင်းထိုးကြည့်ပါလားမှန်ပါဗျာဟင်ထင်းနေနာနာထိုးတော့ဘယ်လိုနေတော့အမြန်မြန်လောင်နေမြန်မြန်ကုန်နေအာဟုတ်ကလားဟင်အဲမြန်မြန်စားလေးဘာကြီးကလေးအိတ်ရှင်လေးအိယာကနိုးတော့ဟဝန်းဟာနေပြီသွားပြီစားပြီဟင်ညအောင်စားရတယ်ကဲည ဟိုခုနကဖြော်ရည်တို့ဟိုခုနသမယာရည်တို့တောက်တဲ့ခါကျတော့အနာဖီလိမ့်တဲ့ဥပမာနဲ့တောက်ရတယ်ဒီကနေ့အတွက်အာယုံတော့မလိုက်ရဘူးဘယ်အာယုံတော့မှမလိုက်ရဘူးဟုတ်နော်ခုနပြောရည်တောက်တာလေးတောင်မဲ့ဟိုအာယုံခံတောက်ရင်ထွက်မဲ့ဥပုဟုတ်နော်ဥပုဘယ်ကစောက်မှာတော့ဥပုစောက်စိတ်ဘယ်ကနေစောက်မလို့သမီးစိတ်ဘယ်ကထွက်တတ်သလိုအာယုံကနေဘယ်ကလာမျက်စိကထွက် နာကထွက်မယ်စိတ်ထွက်တဲ့တကားပေါက်ဒါတွေမဟုတ်ဘူးလားဟင်ဟုတ်နော်အဲ့တော့မျက်စိကမြင်တဲ့အချိန်တတိတိမာစောင့်ချထားရမယ်အဲ့ဒါဥပုပ်စောင့်စိတ်လုံးအောင်စောင့်ဟုတ်နော်ကြားရင်နားထိတ်မစောင့်အောင်မထင်နဲ့ဟဲ့နော်နားရင်နှာခေါင်းထိတ်တင်နဲ့ဟဲ့စားရင်ရှားထိတ်အန်ထိတ်ဟဲ့ဟင်လက်နဲ့ကိုင်းလက်ဟဲ့ခြေထောက်နဲ့သွားခြေထောက်ဟဲ့အဲ့ဒီမှာသူ ထိတဲ့နေရာလေးကိုတို့ကတတိနဲ့အဆောင်ချအောင်မှာ အဲ့ဒါအာယုံလုံးအောင်စောင့်တာဥပုပ်စောင့်တာစောင့်ဘူးသလားဟေ့သမီးစောင့်ပါဗျာရိုးရိုးစောင့်တယ်ရိုးရိုးကဘယ်နာများသွားစောင့်ပါလိမ့်မလို့ဟင်ဟုတ်တီလာတော့ရတယ်ဗျတီလာကကိုယ်နဲ့နှုတ်နေကိုအဲ့တော့ခင်ဗျားတို့ကြောင်းသွားနေတယ်ကိုအိမ်နေတယ်တတ်ဆရာရှိလို့လား ခိုးစရာကောရှိလို့လားအဘာရှိဘူးဟုတ်ဗျာဟင်ပြီးတော့ဥပုံနေဗျာကိုနဲ့နှုတ်လေးလုံပြီးတာဗျာအိတ်သာပြစ်လိုက်ဟင်လိုလိုအိတ်နေရင်တနေ့ကိုကဘာလုပ်သေးတော့နှုတ်ကရောအိတ်ကြီးလေတီထားရလေပဲဟုတ်ဟင်မောဟဖြစ်နေတီလာကိုပြောတာအဲ့ဒါမောဟကဥပုံနဲ့ဆိုင်တာလေတီလာကတော့လွယ်တယ်ဟင်ပြစ်တာအိတ်လိုက် အိတ်ကြီးဟင်အိတ်ကြီးလေးတီထားကြလေပဲဟင်အိတ်ကြီးလေးတီလာစင်ကြလေကြဘယ်နှတော့တီလာလောက်နဲ့ခေါင်းကြိုင်မနေနဲ့ဥပုပ်ရမှာခင်ဗျားတို့ဟုတ်နော်ဟုတ်နော်တို့စာကားဆိုတာဘာတော့တက္ကသောပါဏရောဟဏဆိုတာဟင်တက္ကရောဟဏသောပကထင်မှာကတီလာအညတမန်ကူတော်ဒွာရဝါပနနိဗ္ဗာန်နဂရတပဝေသနီတဲ့ပါဠိလိုပြောတာ ဗမာလိုတော့ဟောဒီသီလဟာငါပြည်သွားတာရဲ့သောင်းတံနိဗ္ဗာန်ရဲ့တကားဝသီလနဲ့တူတာဘာမှမရှိဘူးလို့ဘုရားဟောတာဒါနာလည်းဒီတိုင်းပဲဒါနာနဲ့သီလအဲ့ဒီတိုင်းပြောတာဟုတ်နော်တကယ်လို့တို့သီလတော့ယူတယ်သမီးအာယုံလုံးအောင်ဥပုပ်မဆောင်ရင်သီလတော့ဖြစ်မဟိနတ်ပြည်တော့တက်ချင်တက်နိုင်မယ်နိဗ္ဗာန်တကားဝမရနိုင်ဘူးပါရမီမဖြစ်တော့လို့မှန်ပါဗျာသီလနဲ့ပါရမီ သီလနဲ့ပါရမီဆိုတာနှမျိုးရှိဘူးလားပါရမီ၁၀ပါးဆိုတာသီလနဲ့ပါရမီဟုတ်နော်အဲ့တော့သီလတော့ပြကိုနဲ့နှုတ်တယ်လုံငါတယ်စိတ်မှမလုံလို့အာယုံမှမလုံလို့ဥပုပ်မဆောင်ရင်ပါရမီမဖြစ်နိုင်ဘူးခင်ဗျားတို့နတ်ပြည်တော်ရောက်ချင်ရောက်မယ်နိဗ္ဗာန်တကားဝမဟုတ်မှန်ပါပါဗျာအဲ့တော့ဘယ်နဲ့တော့နတ်ပြည်လောက်ဖဲလားဟုတ်ပါနိဗ္ဗာန်ရှိပါဗျာဟုတ်ပါမလားဒါနလည်းဒီတိုင်းပဲသီလကစောင့်စည်းတာစောင့်စည်းတာခုနဥပုပ်ဆောင်တာဥပုပ်ဆောင်တာ အဲ့ဒါကိုသီလခေါ်တာအဲအာယုံလုံးအောင်စောင့်နေရင်ဟိုသူ့တက်တာဖို့လိုသေးလို့လားတွေးမှမတွေးပြဖဲနဲ့အာယုံလုံးအောင်စောင့်နေတွေးမှတွေးပြဖဲနဲ့တွေးကြင်ရသေးလို့လားမရပါဘူးတွေးကြင်မရအောင်လည်းမှားရမှာဟင်တွေးကြင်မှမရဖဲနဲ့တွေးကြင်မရရင်သူ့တက်တာဖို့တို့ဥစ္စာယူဘာမှမရှိတော့ဘူးအဲ့ဒါကလုံးလုံးလုံးဘာမှလုပ်ဖို့မလိုဘူးသီလဥပုဒ္ဒါစောင့်လိုက်ဒါမှမဟုတ်သီလကိုစောင့်စည်းတယ်လို့စာလို့သုံးဟုတ်နော် အာယုံလုံလိုက်ရင်ဟိုဟိုကြက်သားဖို့ဝက်သားဖို့ရှိဦးမလားမရှိပါဘူးဗျအလိုလိုလုံသွားတယ်ဒီလားကလိုလိုစင်ကြဲသွားတယ်ဟုတ်တယ်နော်ဟင်ဥပုဒ္ဒါဆောင်ဆိုင်ရာတကားဘောက်ကတတိနဲ့ဆောင်နာအဲ့ဒါအာယုံလုံအောင်ဆောင်တဲ့အတွက်ဟုတ်နော်ကိုယ်တည်းကစိတ်အာယုံနောက်ပါစေရအာယုံနောက်ကကပ်မြောင်လိုက်လာတဲ့ကိရိတာကိုယ်စိတ်တက်မဝင်ရဘူးဂျာကဆောင်ပါမယ်အဲ့ဒါဥပုဒ္ဒါဟုတ်နော် ဥပုသ်ဆောင်ရင်ပါရမီတက်တယ်သီလရိုးရိုးဆိုရင်တော့ခင်ဗျားတို့နာပြည်လောက်နဲ့ပြီးမှာဒါနမှာလည်းသူကစွန့်လွတ်တာစွန့်နေကိုလကပစ္စည်းကိုစွန့်လိုက်တာလေတို့တော့ငါပစ္စည်းမဟုတ်ဘူးဆိုတာကိုတတိနဲ့အစွဲကိုမလွတ်လို့ရှိရင်နိဗ္ဗာန်တခါဝမရောက်ဘူးမှန်ပါပါဗျာငါပြည်တော့ရောက်ချင်ရောက်မှာမှန်ပါပါဗျာဟုတ်နော်ငါပစ္စည်းမဟုတ်ဘူးဆိုတဲ့အစွဲလဲလွတ်ရအောင်မှာမှန်ပါ လွတ်သလားဟင်ဟုတ်ပါမလားသမီးဟာနင်းမတွေ့ဟုတ်ပါမလားဟဲ့ငါငါကနေဟာတဲ့ကုံတွေ့တာမဟုတ်လို့တကယ်လို့များနေเจ้าကြီးလူခဲ့ရင်နေနေเจ้าရှိရောက်တိုင်းနေဆိုင်ဖို့ကြီးကြီးကြီးနေဘယ်လိုနေဘလို့ဟုတ်ပါမလားဗျအဲအဲအဲအဲအဲနင်းရှိဗျနင်းရှိဗျအဲနင်းเจ้าကြီးအိုးမဲတွေနဲ့တို့ဘာတွေနဲ့လုံနေမဲဗျာ အော်မနင်းရှိလုံးပါဗျာနင်းရှိလုံးပါဗျာဟုတ်ပါမလားဟဲ့ဟဲ့ဘယ်သူအမခံလို့အာမရဘူးနင်းနင်းနင်းမနင်းမယုံလို့အမခံခိုင်းတာနင်းမယုံလို့အမခံခိုင်းတာအမဟုတ်ပါမလားခင်ဗျာဟိုဘာလို့ခုခေတ်တော့90တန်တစ်စိခုံးအရင်တော့ကတော့ငါငါကြတန်လုံးနဲ့ရတာပြီး90တန်တစ်စိခုံးလက်မထိုးဟင်ဟင်ဟင်အဲ ဆွဲမလွတ်လို့ရှိရင်ဆိုင်းမုတ်ကြီးတိုင်းตายရမနော်မှန်ပါဗျာตายရမှာပဲตายရမှာပဲခင်ဗျာနော်အဲကိုရှိမတော်တော်တွေ့နေခင်ဗျားတို့ဒေါသတော့စိတ်သွင်းနေတော့ကွက်မှာပဲမှန်ပါဗျာကွက်မှာဟင်ဟိုတို့ပတိန်တော့ကဟိုသာသနာရန်တိတက္ကသိုလ်မှာတို့နေကြတာအဲဒီကြောင်းတခါကြောင်းမကဟိုတို့ရေကန်ရေကန်ဟိုရေဟိုဟာကစက်ရည်တွေနဲ့အဲဒီကနေပြီးတော့အောက်ချတယ်ရေကန်ကြီး ရေကန်ကြီးနှစ်ကန်နဲ့အဲဒီမှာတို့တပိတ်ဆေးခွက်ဆေးလုပ်ကြတာတို့သာသနာဆိုတော့ဟိုမြန်မြန်ပြီးကျင်တာဟုတ်ကွက်အဲဒီတဲ့ဆေးအဲဒီတဲ့ချတာအဲဒီတဲ့ဆေးအဲဒီတဲ့ချတာကတော့ဆုံးလုံးတွေကအဲဒီကြားထဲကိုပေးကြနေတာပေါ့အဲကြောင်တကာကအဲ့ဒီတဲ့ရှောက်ကြည့်ပြီးနှခေါင်းကြီးရှုံပြီးဖုံကြီးသွားတိုင်နာနင်းလဲအဲ့ဒီတဲ့ပါမှာဟင်နင်းလဲဟင် ဩမာနင်မတွေ့သေးလို့နေမှာပါငါမယုံမောဖေဟုတ်ကလားဟေးသွန့်ပြီးလွှတ်ရမှာနော်အစွဲပါတော့သွန့်ယုံမြနေတော့ခမည်းတော်နတ်ပြည်တော့ဖြစ်ချင်းဖြစ်နိုင်ပါတယ်နိဗ္ဗာန်တကားဝမရောက်နိုင်ဘူးမှန်ပါဗျာဒါနသာဖြစ်ပြီးပါရမီမတက်နိုင်လို့မှန်ပါဟုတ်နော်ဟုတ်တယ်နော်အခုတော့ပါရမီထိတက်ပြီလားဒါနက သီလကောပါရမီစီတက်ပြီဗလားဒီကနေ့အစတက်မလားလို့ဟင်တက်ထားတော့မလားလို့ကရှင်တော့ကပါသေးအောင်မလုတ်ကြောမယ်ဗျာဟင်အောင်မလုတ်ကြောမယ်ဗျာဥပုပ်ဆောင်တာဆိုအာယုံလုံးအောင်ဟင်အဲအဲ့တော့ခဏတို့ဗာပြောတော့ဟိုရန်ကုန်နဲ့ရန်ကုန်ပြင်ဦးလူနဲ့ပြင်ဦးလွင်အဲသမီးကဘယ်ရတော့ အဲနေငါမန်းလေးကမန်းလေးကအဲအဲ့ဒီနေကြကြောင်းသွားမယ်ကြောင်းသွားမယ်နဲ့ပြောဘူးလားဟိုတီတီဟာယူဖို့လေဥပုပ်ယူဖို့ဘယ်လိုပြောတော့ကြောင်းသွားမယ်ကြောင်းသွားမယ်ကြောင်းကြောင်းကြောင်းကြောင်းကြောင်းကြောင်းမှန်ပါဗျာနွားများကြတော့သူများစကြက်ကိုခိုးစားရင်အယောပေးရမှာဆိုလို့နွားကြောင်းသားကဒုံမြောက်ကြောင်းရတယ်မှန်ပါဗျာကြောင်းဆိုတာမိမိစိတ်ကိုထိမ့်ဖို့ကြောင်းဖို့သွားတာအဲ့ဒါကြောင်း နင်းကြောင်းရောက်ဘူးလားဟဲ့ရောက်သေးဘူးတဲ့ဟင်နင်းကြောင်းမရောက်သေးဘူးအေးဟဲအဲဟိုဘက်ကဟိုဘက်ကမေးရမကြံကုန်နေပဲရောက်ပလားဟင်တို့ကြောင်းမရောက်သေးဘူးရကြောင်းသွားမယ်တော့လူတိုင်းပြောတာကြောင်းမလို့သွားတာဒီနေ့အတွက်ကစိတ်ကိုကြောင်းတို့ဘူရီရာနဂါမင်းလို့ပေါ့ ဘူရီရနဂါမင်းကဟိုသူ့အိမ်နေလို့ရှိရင်ဟိုနဂါကမကုန်နေနဲ့တွေ့မှာသလိုသူ့အာယုံကလွတ်တဲ့ဟိုလူပုံလာပြီးတော့ဥပုသ်ဆောင်တာမဟုတ်ဘူးလားမှန်ပါပါတို့မှလည်းအိမ်နဲ့နေရင်အိမ်ကာမကုန်ကရှိတာဟုတ်ကွဟုတ်နော်အဲตาကြီးစိတ်တစ်မျိုးဖြစ်မှာသမီးကြီးစိတ်တစ်မျိုးဖြစ်မှာဟိုကဟိုကိစ္စဒီကိစ္စနဲ့အိမ်နေရင်အဲ့ဒါတွေဖြစ်မှာဆိုလို့ဟိုသွားပြီးဘုန်းကြီးကြီးကကြောင်းသွားတာကွစိတ်ကြောင်းမလို့သွားတာကြောင်းကြောင်းကြောင်းကြောင်းရလား ကြောင်းရဲ့လားသမီးကကြောင်းမသေးဘူးတဲ့ဟေးဟေးကြောင်းရမှာနော်တတိနဲ့အပမာဒတတိနော်ခုနဥပုဆောင်နဲ့အဲမျက်စိမှာတတိလာရင်ဟိုဘက်ကိုစကြက်ခိုးမစားအောင်အဲဒီကိုစိတ်အဲဒီဟိုခန္ဓာတွေကမထွက်အောင်ကြောင်းရမှာနော်အာယုံတော့ခိုးစားလိုက်သွားလို့ကောင်းမဟေ့ဆိုရင်လေသွားမှရောရမှာပဲကြိုက်ဆွဲလာမှာပေါ့မကောင်းဟေ့ဆို မုံဆွဲလာမှာပေါ့ဖာတိဖာသာကြီးနေတော့ဟောမောဟဆွဲလာမှာပဲဟင်အဲ့ဒါဆိုသူစိတ်ကြတော့ခိုးစားတာမဟုတ်ဘူးလားဟုတ်ပါပါဗျာသူစိတ်ကြခိုးစားရင်အရောပေးရမှာပေါ့ရောပေးရမှာပါဗျာနော်ဟင်နွားမြင်အဲနွားသိပေါ့အဲ့ဒီဆွဲနေတဲ့နွားဖြစ်မှာပဲလေဟင်ဟိုဆွဆွဲရမှာဘဝရမှာဟုတ်ကဲ့ဟုတ်ကလားဗျအဲ့ဒါတော့ဒီကြောင်းရမှာသမီးကတောင်မခုနဝိကာလပြောထားတာကြိုးပြီးတော့ ဥပုပ်ကိုပြောခြင်းလို့ဝိကာလကိုကြိုပြောထားတာဟုတ်နော်ဥပုပ်ဥပုပ်စိတ်နဲ့ဆိုင်တယ်တီလာကိုယ်နဲ့နှုတ်နဲ့ဆိုင်တယ်ဟုတ်နော်အဲ့တော့ကိုယ်ရဲ့နှုတ်ရဲ့စိတ်ရဲ့မှာစိတ်ဒီခေါင်းမဟုတ်လားကွဟုတ်ပါဘူးသူ့ကင်ထားလိုက်ရင်ဟိုကိုယ်နဲ့နှုတ်တွေကဘာမှစဉ်းစားဖို့မလိုပါဘူးမလိုပါဘူးဗျာဟုတ်နော်အဲ့တော့ဒီကနေ့အတွက်ကိုတတိလေးနဲ့အာယုံလုံအောင်စောင့်တာဥပုပ်စောင့်တာအဲ့လိုဥပုပ်များများမဟုတ်ဘူးတရက်ဖယ်ယူပါ နိဗ္ဗာန်ထိတောင်းယူတယ်မှန်ပါဗျာများများမဟုတ်ဘူးမှန်ပါဗျာတို့ရှေးတော့ငါကြားဘူးတာလေးပြောဦးမယ်ဧကုပောထရာဘိက္ခုနီမဆိုရှိတယ်ခွတို့ဟွာတယ်လားဟိုထေရီပါဒာနဲ့မှတင်တယ်ခွဟုတ်နော်တို့ထေရီပါဒာဆိုဟိုဣတိတဲ့ရတဲ့ဟာတွေပေါ့ကွမဟာပါဝိကမတိတဲ့ပါဟုတ်တချိန်မဲ့ဥပုသ်ဆောင်ခဲ့ဘူးလားအဲ့ဒါနဲ့ဒီမှာဇာဟနာလာဖြစ်တာတချိန်နဲ့ပဲဆောင်ခဲ့ဘူးလေမကျုံးမပေါက်တဲ့ဥပုသ်ဟိုခုနတို့ပြောတဲ့အာယုံတော့မလိုက်တော့တာလေမှန်ပါ ဟုတ်နော်စိတ်စိတ်စိတ်စိတ်အဲ့ဒီသမီးကကျွန်မအဲ့ဒီဘဝတုန်းကသူဟိုဟွာထင်တာပါပဲဗျာဘဒုမုထရဖရာလက်ထက်နေမှာပါပဲအဲ့ဒီဘဒုမုထရဖရာသတင်းသုံးတဲ့နေရာလို့ထင်တာပါအဲ့ဒီမြို့တော်ကတထေးအိမ်ကကျွန်မဟင်တထေးနေတိုင်းတော့ဖြင့်တထေးကလည်းမနဲ့လင်းမမလင်းသေးဘူးငွေရတရားရှိတာဘယ်မှာဘလောက်ရမယ်ညာမှာဘလောက်ရမယ်ဘာကဘယ်လိုဒါပဲရှိတယ်အဲ့ဒီနေကြစိတ်လို့ ခုန9နိုင်လောက်ခါတည်းကဥပုပ်ယူထားမှာကိုစိတ်တူဘာမလို့အထေးကြောကလည်းနေတိုင်းဆိုရင်တော့ဟိုသားမကောင်းဘူးဒီသားမကောင်းဘူးဟိုဟာဝဲလာတာဘယ်နဲ့ဒီသားကြီးကမလှဖူးနဲ့သိနေဘာမလို့ရှိတာလေးနဲ့ပဲချက်တထေးသမီးကလည်းနေတိုင်းဆိုရင်တော့ဘယ်ဝိုးဝိုးရမညာဝိုးဝိုးရမဘယ်ဆင်းမနဲ့ဒီနေ့ဘာပြောဘာပြော တထေးသားကလည်းနေတိုင်းဆိုရင်တော့သူ့ပိုက်ဆံဘလောက်ပေးမှဘာဘလောက်ဟွာလုံးပေးမှနဲ့အဲ့ဒါတောင်ဒီနေ့ဘာမှမပြောဘူးမင်းလို့အဲ့ဒါနဲ့ဘုရားကြောင်းသွားကြကျုံမလေးကြံနေတယ်ကျုံမမစောင်းစောင်းနိုင်ဘူးနော်ကျုံမဟုတ်ကျုံမကျုံလောက်လောက်ရတာကျုံလောက်လောက်ရတာကျုံလောက်ကျုံလောက်လောက်ရစောင်းနိုင်ဘူးသို့တော်သူကတွေးတယ် နေ့တိုင်းတထေးကြီးကငွေစကားကြီးစကားတိတ်ပြောတာဒီကနေ့ငွေစကားကြီးစကားမပြောဘဲနဲ့စိတ်စိတ်နေရချောတော့သူတို့ဥပုပ်ကငွေတဲ့လေตาလိုက်ပဲထင်နေတွေးတာတွေးတာပါဗျာနေ့တိုင်းတထေးကတော်ကြီးကအသားဘယ်လိုငါဘယ်လိုဘယ်ဟာကပဲ့နေလဲပြောဒီကနေ့ဘာမှမပြောရင်သူတို့ဥပုပ်ကဟင်းတယ်လေကောင်းမုံပေါ်တယ်ဟုတ်ဗျာဟင် အဲသူတို့ဟိုတထေးသားလည်းနေတိုင်းဟိုတို့သုံးဖို့ဖြုံးဘာဘလောက်ရမှညာဘလောက်ရမှဒီကနေ့ဘာမှမပြောရင်သူတို့ဥပုပ်ကအပျော်ပါတယ်လေခေါင်းတင်နဲ့တူတည်ဟုတ်ကဲ့နေတိုင်းတော့တထေးသမီးကအဲဘယ်လိုဆင်လေးဝေးရမှညာလိုဆင်လေးဝေးရမှဟိုပေါင်နာလေးကဘယ်လိုမှညာလိုမှဒီကနေ့ဘာမှမပြောတော့သူတို့ဥပုပ်ကအဝစားတယ်လေကောင်းတယ်ထင်တယ်ကျောမဒါတော့ သိမှာပေါ့တတ်တယ်မို့သိဘူးခင်ဗျားတို့တော့ဘုသူတမရှိပါဘူးမှန်ပါဗျာဟင်ဟင်ခင်ဗျားတို့တဲ့ညမှာတည်းကျုံမကမှန်တယ်မှန်တယ်အဲ့တော့သူတို့တထေးတွေတောင်ဒီစည်းစိမ်ဥစ္စာစွန်သေးတာငါလဲသူစားမဲ့အစာကိုမစားတော့ဘူးဒီနေ့အတွက်ဥပုသ်ဆောင်တာဘယ်လိုမှမသူမသိတာ ညာသာမစားဘူးဘာမှဘာသိသူရဲ့ဒိဋ္ဌံကတော့တထေးကြီးမိသားစုနေသလိုနေမယ်အဲ့ဒါသူဥပုပ်ယူလိုက်တာအဲ့ဒါသူဥပုပ်သမီးသမီးတို့လိုဘာနာတိပါတာတွေဘာတွေဘာမှပါအပမဒီရတံပါဒီတာဘာမှပါပါဘူးနော်ပါလားဟင်ဒီကနေ့တနေ့အတွက်ကိုတထေးကြီးမိသားစုနေသလိုနေမယ်ဒါပဲပါတယ် ။အဲတော့တထေးကြီးတွေကဘယ်ချိန်စားမှာစားတာညာချိန်စားတာမသိတော့သူ့ဘူခြံထားကြတာလေးလည်းစားဖြစ်ဘူး။သို့တော့ကျွန်းများလောက်ရတာပဲလျှော်ချင်းလျှော်ရမယ်ဖွချင်းပွားမယ်။ကိုယ်စီပကံစီခွက်စီရှိသမျှကုန်သူအကုန်လောက်ရတယ်။စားတော့စားရတယ်။ညနေဖះเจ้าကနေအဲ့ဒီတထိန်မိသားစု ပြန်လာတယ်။ဟိုကြည့်တော့ထမင်းတွေဟင်းနေတဲ့အတိုင်းနင်းမစားသေးဘူးဘာလို့မစားတာတော့အရှင်တို့ တထေးမိသားစုဘယ်ချိန်စားတယ်ဆိုတာမသိလို့ကျမစောင့်နေတာမဟုတ်ဘူးနင်းဟိုတို့ကမနဲ့ဟိုမုံမတဲ့ခင်စားတာအဲ့ဒီချိန်စားရတယ်ဆိုဒီလိုဆိုကျမလည်းဒီနေ့မစားတော့ဘူးပင်တော့ပင်မနေဘူးနော်တို့လိုတို့ထိုင်းနေရတာဟုတ်ဘူးနော်ကျွန်းနော်ကျွန်းနော်ကျွန်းနော်ကျွန်းလို့ဒီလည်းလောက်ရတယ်မစားဘူးခံနိုင်မလားဗျ ပင်မနာပေါ့ပျော်သူတထေသားတို့တထေသမီးတို့လိုအစီနဲ့သားနဲ့ဟုတ်မှာမဟုတ်ပဲတဲ့ပိတိပိန်ချုံနေမှာပေါ့ဖြစ်တယ်လို့နေရတဲ့ဟုတ်စားဖြစ်တယ်လို့စားရတဲ့ဟုတ်စားပဲညနေကြတော့ဟိုတို့လူရင်းလူရင်းနဲ့မျက်လုံးလေးပြဟိုဟိုသွားဟာထိုဟာထိုဒီသွားဟာထိုဟာထိုဖြစ်ဟုတ်ပြီအဲခါကျတတိယလှမြင်နေနေဘာဖြစ်တာတို့မူးလို့မောလို့ဒီလိုဆိုစတုမလို့လေးစားလိုက်အဲတော့ ဟိုမေးတယ်တထေးကြီးတို့စားပါသလားမေးတယ်ဟာတို့မစားဘူးအာမစားသူလည်းမစားဘူးဘယ်နဲ့တော့ဟိကျုံမဥပကျုံမဥပကျုံမဥပနော်တထေးကြီးတို့သူတို့မစားမစားဘူးတဲ့ဆိုတော့တထေးကြီးတို့နေသလိုနေပါမယ်လို့ဟိုယူထားတဲ့ဥပုပ်ကိုဟုတ်နော်အဲ့တော့ဒီလိုဆိုရင်အဲအဲသမီးအလုံးမလုံးနဲ့တော့ခွေပြီးအဲ့ဒီမှာအနာယူတော့ အဲ့ဒီနေ့ညနေကိုကျွန်လုတ်တွေကိုသူပယ်လိုက်တယ်ပိုင်ရှင်ကလေသို့တော်ဝေဒနာပြင်းထန်တဲ့အတွက်ညမှာသေးတာပါညသေးတာနဲ့ဒီဥပုံနဲ့သေးတဲ့အတွက်သူကနလန်တန်းသွားတာပဲနတ်ပြည်တကားတင်လေနာနတ်ပြည်ဆောင်းတန်းတင်လေဟိဒီဥပုံစိတ်နဲ့ဒါအာယုံလုံးအောင်ထိန်းတာတင်လေစတုမရုစားမှာဆိုတော့စားသလားမစားပါဘူးဗျာထမင်းစားမှာဆိုတော့စားသလားမစားဘူးစားဘူး စားငတ်တယ်မစားနော်ဒါစောင့်နာတင်တယ်စောင့်နာနော်သူတနိုင်တာသူစောင့်နာနော်အဲ့ဒါဟောနတ်ပြည်စောင့်နာမှာပဲဗျာနတ်ပြည်ရောက်သွားတာအဲ့ဒီကနေပြီးတော့လူနဲ့နတ်ပဲသူဖြစ်ခဲ့ပူပါတဲ့ခုနောက်ဆုံးဘဝမှာတို့ဖရာလက်ထက်မှာအဲ့ဒီဥပုတ်တစ်ချိန်သာစောင့်ခဲ့ဘူးတဲ့စေရနာရဲ့ချိန်ကြောင့်ဒီမှာယဟနာမှာလာဖြစ်တာလေဧကုပောတရာပိကုဏီမအေးတို့ဘယ်နှခါရှိလို့ဥပုတ်ဆောင် ဥပုပ်ဘွဲပေါက်တယ်ဟင်ဥပုပ်ကောင်းနေလားဥပုပ်ဘွဲပေါက်တယ်လားအဘွဲဘွဲပေါက်တယ်ဗျာအာချက်ဖူးလားဟဲ့နေအချက်တရေဗျာကြီးပါဦးဟင်တို့လူသေးနော်မှန်ပါဗျာဥပုပ်ဆိုတာအာယုံလုံးအောင်စောက်ဒီနေ့အာယုံတော့ကိုမလိုက်အောင်တတိနဲ့မျက်စိကအာယုံဝင်လာရင်မျက်စိကတတိနဲ့စောက်ချရမယ်အာယုံနောက်ကတခုနှစ်ကောင်ပါတယ်နော် ကြိုက်တာနဲ့မကြိုက်တာအများအားပါမှာပဲပညာကအရင်ပေါ်မှာထင်တယ်ပညာတော်မှာကိလေသာပါတယ်ဟုတ်နော်အဲ့တော့ကိုယ်စိတ်ကလေးလည်းအာယုံတော့ပါမသွားစရာဘူးဒီလေအာယုံနောက်ကကပ်ပါတဲ့ပညာနဲ့ကိလေသာလည်းဒုစိတ်ဝင်မကခါဘူးအဲ့လိုကူဒီနေ့ကြောင်းရမှာရမှန်ပါဗျာကြောင်းမမလားကြောင်းပါဗျာဟင်အထူးချိန်မြမှန်ပါဗျာကြောင်းပါဘယ်နှနာရီလဲတော့24အထူးချိန် 18နာရီဟင်ဘယ်နဲ့တော့ညမိတ်ဘူးပေါ့ဟာအိတ်တာဟောဗျာ18နာရီလည်းပြောသေးဟိုမွေးသွားလို့ပြောသွားတာကြီးတတိနဲ့ရေလို့ဟင်ဟင်မအိတ်ရဘူးဟိုမအိတ်ရပါဘူးဆိုအမှတ်ကထဲလိုက်သေးဗျာဟင် ခုနကသမီးပြောပြီးသားပဲကွဟိုကြောင်းညဆိုင်အားနဲ့သွေးဆူအောင်လုပ်နေရမှာသွေးနှိုးနေရမှာဟုတ်ပြီလားဘာနဲ့လှုပ်လို့လဲဟင်တို့ဟိုရှေးခေတ်ကဥပုသ်ဆောင်ဟင်တို့ကတော့ဟိုပြောဒီပြောပြောအောင်မယ်အမျိုးသားများကအဲဟိုဥပုံနေဆိုတာနဲ့အဝစားအကောင်မို့တော့ဖြစ်တယ်လို့ချက်ပါတယ်ဖြစ်တယ်လို့ချက်တယ် တွေ့တာနဲ့ချက်ပါတယ်ဘာဘာမှညာဘာမှမရှိပါဘူးတို့ခုခေတ်မှာဟုတ်ကလားဟိုသူများရှိစားမှာရှက်တော့သူများတဲ့တော့ဟဲစီဘူထဲတယ်ဒီနေ့ဟင်းဘူကောင်းချက်တယ်ဒီနေ့ဥပုံနေဘိုးတောင်ကောင်းသေးစားဘိုးတောင်များများစားသေးဟိုအမဟုတ်ဘူးဖြစ်တယ်လို့ချက်ဖြစ်တယ်လို့ချက်တယ်ဖြစ်တယ်လို့စားတယ်ဟုတ်နော်ပြီးတော့ဒိုးငင်ငယ်ကဟိုမုံနေပါလေဝယ်တာမရှိဘူးကိုຢာကထွက်တဲ့ ဆန်မှုန့်နဲ့မုံလုပ်ပြီးတော့အဲ့ဒါနဲ့ပဲလှူပါတယ်။ဘုံကြောင့်ဖရာတို့လှူတာလေ။ဟောအပြင်မုံနေမဝဲပါဘူး။ဟုတ်အဲ့တော့ကိုရှိတဲ့ဟင်ကျွေးဟင်ရာလေးနဲ့ချက်ပြီးတော့ဒါနဲ့ပဲသွားဖြစ်သလိုစားပါ။စားပြီးတာနဲ့အမျိုးသားတွေကကြောင်းကနေပြီးဖိတ်ငိန်နဲ့တစ်တပင်ဝါတပင်အောက်ကိုတနေကုန်သွားပြီးတော့ကြောင်းတော့တာ။အမျိုးသမီးတွေကဇရပေါ်မှာသူ့တိုင်လေးသူ့တိုင် သူ့ဟာလေးသူ့တိုင်ပြီးကြောင်းရတာ။ ကြောင်းနာစကားပြောစကားပြောထွက်သွားမှာပေါ့စကားပြောတယ်ဆိုတော့သူစီစိတ်ရောက်ပြီလေသူ့အာယုံပြုပြောနေရမှာလေမှန်ပါပါဗျာပြောတော့အမျိုးသမီးတွေကတော့ဇရာပေါ်မှာအမျိုးသားတွေကကြောင်းပြင်ပဲထွက်တော်တယ်မှာညနေ9နာရီချိန်ကြမှာအမျိုးသားများကဇရာပြန်လာပြီးခုနတူပြောတဲ့ဖြော်ရည်လေးတောက်ပါတယ်အဲ့လိုအမှတ်နဲ့တည်တဲ့နေတဲ့အတွက်နေတာကလည်းတူလိုက်တာနော် ဒီထဲမှာစိတ်ဝင်စားနေတော့အချိန်မသိဘူးနေ့တာကလည်းတိုးလိုက်တာဟုတ်လားဟင်အဲဒီကဟို9နာရီကြတော့တို့ဖြော်ရည်လေးပေါ့ဗျာအစာပြေးလေးသုံးသုံးပြီးအဲဒီကတည်းတညလုံးပြန်သွားပြန်သွားအဲဒီတော့ထဲမှာပဲနေတော့တညလုံးအထုတ်တာမနဲ့အာယုတက်လို့ဟွာဦးမောင်းခောက်တန်ကြမှာဒီညကလည်းတိုးလိုက်တာနော် ဒီထဲမှာစိတ်ဝင်စားနေတာကြောင်းနေတာကြောင်းနေတာစကြက်ငိမ့်နေတာဟင်စကြက်ငိမ့်နေလို့ညတာကလည်းတိုးလိုက်တာနော်မနေ့9နာရီကြာမှပိတ်ခါချရတယ်ဟုတ်ရှစ်ပါးကို9ပါးနဲ့ပြောင်းယူတာလေရှစ်ပါး9ပါးနဲ့ပြောင်းယူပြီးတော့မှအဲ့ဒီအာယုံသုံးပြီးကြောင်းအိမ်ပြန်ကြတာဒါရှိခိကဥပုပ်တယ် အဲ့လောက်ကြောင်းတာကြောင်းလားသမီးရဲ့ကြောင်းပါပဲပဲတော့ကြောင်းပါတော့ ਨੇ အမဒီကနေ့အစားကြောင်းပါတယ်ယုံပုံကြဟေးဟေးဘာဖြစ်လို့တို့တို့ယဟန်နဲ့ခမည်းတော်နဲ့မတူဘူးကျွတ်တို့ကနေတိုင်းခမည်းတော်ကဥပုံနေဒီတလမှာ၄ချိန်ဒါလည်းရှိခင်းနဲ့မတူဘူးတလကိုတင်း ရှင်တော်ကပြောပြောတဲ့စကားရှိလေလူအိုလူမင်းတွေကဟွာခေါ်တာခဲမှုစည်းတွေထင်ခဲမှုစည်းတွေခဲမှုစည်းတွေသုံးရက်ဆောင်ရတယ်တပတ်ကိုအဖိနေရဲ့ဥပုန်နေရဲ့အထွက်ရဲ့သုံးရက်ဆောင်ပါတယ်သုံးရက်ဆောင်နော်ဟုတ်နော်သုံးရက်ဆောင်ရတယ်ဟုတ်နော်သုံးရက်ဆောင်ရတယ်တို့ဒီအိမ်တော်ဦးစီးများကနှစ်ရက်ပြအဖိနဲ့ဥပုန်နှစ်ရက်ဆောင်ပါတယ် တောင်းဖို့စစ်သတင်းဖြစ်တာပေါ့တလားစစ်သတင်းယူပါတယ်ကလေးငယ်များကတရက်ပဲစောင့်ပါတယ်တသတင်းပေါ့လေစီရနေဆိုစီရတဲ့ပေါ့လာပြီဆိုလာပြီတဲ့အဲ့ဒါပဲယူရပါတယ်ရှေ့ခေတ်ကဥပုသောင်းမှုဆောင်နေဟုတ်နော်ဟင်တော့ကြာတရားတလားကိုသတင်းဆိုတာဟိုစစ်သတင်းကိုယူပြီးပြောတာလူလာပိုင်းနေစစ်သတင်းယူရတဲ့အဖိနဲ့ဥပုဟုတ်နော်လူအိုလူမင်းကအဖိရဲ့ဥပုရဲ့အထွက်ရဲ့သုံးရဲ့ယူရတယ်တပတ်တပတ်ကို ဟုတ်နော်ဟိုတို့ဟာစရင်ရှင်းရတော့မှာဟုတ်ကွဟုတ်နော်အပြန်ကိုထုတ်ကလေးနဲ့ပြန်ရမှာဟုတ်ကွအိမ်ပြန်ကောင်းအောင်လို့ပြန်ကောင်းအောင်ပါဗျာဟုတ်ကလားဟဲ့အိမ်ပြန်ကောင်းအောင်လို့ရတော့မှာဖိုးတို့ကတောင်းတနေ့ကိုတပတ်ကို3ရက်ဆောင်ပါတယ်ဥပုဥပုဟုတ်အဲ့လောက်ဆောင်ရတာဗျရှိခိကရှိခိကဟုတ်နော်အဲ့လောက်ယူရတာဘာဖြစ်လို့တို့တို့ခုခင်းနေပြောရင်တော့တရက်ပဲကျန်တော့တယ် တရက်တောင်သူတို့ရန်ကုန်စောက်မဟုတ်ပါဘူးဝါတွင်းတောင်စုံညီမစုံမှာဟင်ကိုတလမှာ၄သတင်းပဲရှိတော့တာမို့လားကွယ်၄ရက်ပဲရှိမှာလေဒါနဲ့ပြောစို့အဲ့တော့လာကွယ်နေ့ကစောက်နော်လာသန်းတရက်က9ရက်တိကိလေသာနဲ့ရင်းနှီးပြီးစီဝါရှာထားတာစိတ်သူတို့လက်ထဲမှာအများနဲ့ပေါင်းပြီးစီဝါရှာရတာမဟုတ်ဘူးလား စီဝါရှာတယ်ဆိုတဲ့အများဟိုကိုတယောက်ထိရှာလို့ရသလားမရပါဘူးအများနဲ့ပေါင်းသိနေဆိုတော့ပညာတုကိလေသာတို့ဓာရီနဲ့ဆိုတို့ရှာရတာဗျဟုတ်ဗျာဟုတ်ပါရဲ့ဗျအဲ့ဒီတုန်းကဖြစ်ခဲ့တဲ့ကြွေးကိုတရထဲနဲ့စီရနေကိုကြည်အောင်ခြေရမှာခုနှစ်ရက်စာကိုတရထဲနဲ့ကြည်အောင်ခြေရမှာဟုတ်ဗျာခုနှစ်ရက်တင်နဲ့ကြွေးလေဟုတ်ဗျာတို့မဟုတ်တာပြောအောင်ပဲ အေဟိုတို့တော်နေသူများများကြားတော့မှာလားဟိုကြိုက်ထူယောကခလာရ20ခုကြိုက်ထူယောကခလာရ20ခုကဟိုဟိုရင်ကတော့ကရင်ဒီဦးနဲ့ဟိုတို့ဟိုမော်လမိုင်နေတော့ကကြားကြတာခုမဟုတ်ဘူးဟင်အဲကရင်ဒီဦးကဟိုဘက်ကိုသူတို့ပိုင်တာဟုတ်ဟုတ်ဗျာအဲပိုင်တော့ခလာရ25ကသူတို့ကရင်ထဲမှာရှိတဲ့တစ်ကိုခုတ်ချင်တော့ဟိုကရင်ဒီဦးကိုလာပေးပြီးခုတ်သွားတာ ကိုလည်းလာမတရက်ကဟိုခုနှစ်ရက်အထိကပင်နေလို့သူတို့နဲ့ပေါင်းမရတာမဟုတ်ဘူးလားမှန်ပါဗျာလောဘမှန်ဒေါသမမှန်မပါဘဲနဲ့ရမလားမရပါဘူးဗျာဟင်ဟင်လောဘအာကြီးမှန်ဆိုတာအာကြီးတို့အာတန်လို့မှန်ဖြစ်တာဒေါသအာတန်မှန်ဖြစ်တာလောဘအာတန်မှန်ဖြစ်တာအဲ့ဒီမှန်နဲ့ရှာရတာအဲ့တော့20ခလာရ29နဲ့ဘာထူလို့အဲ့ချင်းတို့လာလာထိုးပြီးတော့တခိုးထိုးသွားတာကိုလေဟုတ်တယ်နော် ရည်သမျှအဲ့တော့လာသန်းတရက်ကလာဟိုခုနှစ်ရက်ကအဲသူတို့နဲ့ပေါင်းရတာဗျဟင်ရှေ့ရနေခွဲတာကြည်အောင်ချီရမှာကိုယ့်ရဲ့ကြသူတို့နဲ့ထပ်ပေါင်းရမှာမဟုတ်ဘူးလာပြင်းနေကြည်အောင်ချီမှန်ပါဗျာဟင်တပတ်စာကိုတရက်ထဲနဲ့ကြည်အောင်ချီရမှာဒီလိုလေးနဲ့ရမှာတယ်လားဗျမရပါဘူးဗျာဟုတ်ကလားဗျာတကားလာပြီးတော့တရက်နေကြတကားသူတို့နဲ့သွားအောင်မှာ တယ်ဗျာ။ရှေ့နေကြတရားချွေ။ဟင်အဲကိုရနေကြတော့ဘယ်နဲ့အဲအဲခါလာကိုနေချွေ။အဲတနှစ်ကူအခုနဲ့ပြောလို့ရှိရင်48တရင်ထင်တယ်။မှန်ပါပါ။ပြအောင်ပြအောင်။မှန်ပါဗျာ။အရှည်ကြီးမဖြစ်အောင်အာမကောင်းအောင်လို့ဖြတ်တောင်းနေတာ။မှန်ပါဗျာ။တလားကိုလေးပြဖြတ်တာအခုခေတ်။အခုခေတ်အခုခေတ်လေးပြဖြတ်တာ။အော်မဖြတ်ရရှူကြီးဖြစ်သွားမှာပေါ့အစွဲရှူကြီးဖြစ်သွားမှာပေါ့ အစွဲရှိသလောက်အစွဲလုံးဖတ်ကြီးကလည်းကြီးသွားမှာပေါ့ဟုတ်နော်ဖြတ်ထားတောက်ထားအဲဒါတောင်စိတ်မကြလို့တနှစ်နဲ့တနှစ်ကူမှသင်းကြံပနေရတော့ဟိုဘယ်နှစ်ကဟာဒီဘယ်နှစ်မပါအောင်လေဖြတ်သေးတယ်ပြပါပါဗျာပြလာပိုးတော်များလားဒီနေ့တော့ပြဖြတ်လိုက်မရဘူးနင်တို့ဟင်ဟိုတို့တို့ဘာတော့အောင့်နာကကံနေဟဲ့နင်တို့ဥပုပ်ကအောင့်ထားတာဆိုကံမှာပေါ့ เอออ่องดีลาဆိုတော့ကံမှာပေါ့ဟင်ဟင်ခြေဒီလာလားอ่องดีลาလားอ่องดีลาပါဟာอ่องดีลากံမှာပေါ့ဟဲ့ဟင်ဟင်အတိုးနဲ့အိမ်မှာလှုပ်တော့မှာဗျอ่องထားတယ်လို့ဟိုကဒိုးကလာမှာဗျဟုတ်ဗျအဲခုနကအမှန်နဲ့ခုနတရဏဂုံနဲ့ခြေရမှာနော်ဟုတ်နော်ခြေတော့ကိုယ်စိတ်ကလေးကိုယ်လက်ထဲရောက်တော့ဒီတိုင်းမထားရဘူးလေဖြစ်ပြမြင်အောင်ကြည့် ဖြစ်ပြမြင်အောင်ကြည်ဥပုသ်ဆောင်နေတာဖြစ်ပြမြင်စေခြင်းလို့ခန္ဓာဖြစ်စေမြင်စေခြင်းလို့ဖြစ်ပြမြင်အောင်ကြည်ဖြစ်ပြမမြင်အောင်အောင်ပါပဲနော်တတိနဲ့ဓမ္မန္တရဏကိစ္စမင်းမလို့အောင်ကိုအောင်ရမှာဟုတ်နော်ဖြစ်ပြမြင်အောင်ကြည်စိတ်ကိုကိုယ်အိမ်ကိုထားခိုင်းတာဖြစ်ပြမြင်စေခြင်းလို့အဲ့ဒီလင်းမြန်နာကို ဟောလူလူတယောက်ခုနကလှုပ်တာတို့ဖလင်လူပေါ့ကွယ်ဖလင်ကအကွဲကွဲ့နဲ့ကွဲကွဲ့နဲ့သွားတာစကြည့်တော့မြင်တာပဲရုပ်ရှင်မင်းသားအဲလက်တရားကိုအကွက်30ယူရတာလေခြေတရားကိုအကွက်30နဲ့လေဟင်ဘလောက်မြန်မြန်အဲအဲ့ဒီအကွက်နဲ့ဖန်တော့မိသဘောဟဲ့ဘာစိတ်ညာနာလာပြောလို့ဟင်ဟင်တတိနဲ့ယူမှာပေါ့ဘာလို့မရအောင်ဟုတ်နော် စိတ်ဘလောက်ပဲကြမ်းနေတယ်စိတ်ဘလောက်ပဲလုံနေတယ်တတိကိုသိကြောက်တယ်တတိကြောက်တယ်ဟင်မှတ်ကြည့်ပါတတိနည်းနည်းတင်းတဲ့အချိန်ဘဲမှထွက်ရဝုတ်ပြီးနေရတာတတိလေးနည်းနည်းလျှော့ပါအဲအလစ်ထွက်ပြေးတာဟုတ်တယ်တတိသိကြောက်တယ်ဟင်တတိသိကြောက်ပါတယ်ဘာစိတ်ညာနာဘာပြောလို့ဟုတ်ဗျာလွယ်လွယ်လေးခင်ဗျာ အဲခုနကတတိတာတင်းနေခုနကအာတာပိဝရိယလာဟိသမီးကြောင်းရဆိုင်အားကောင်းကောင်းနဲ့နင်းသွေးနှိုးပြီးဘာလို့မရမှာမမီလားမောထားဟဲ့ဒါတွေပြောရတာဟင်ဟုတ်ကလားဗျာအဲအဲဒလူကူတို့လောကမှာဗျဟင်အဲခုနကသင်ကြံတဲ့ကူဟိုနှစ်ကဒီနှစ်မပအောင်ကိုအဲ့လောက်လို့တပတ်ကဟိုဘက်တပတ်မပအောင်အဲ့တလောက်လို့ လုံနိုင်ပါမလားလုံနိုင်ပါပါဗျာအေးအဲ့ဒါဆိုတရေထဲနဲ့ပြီးပါသဗျာကဲနာကြသူဗျာသာဓုသာဓုသာဓုဗျာရောမြေဝအတိမာစီစေရေကိမာစီကိုစေရေကိမာစီကိုစေနေဗျာဈမ္မာစွာဖြ